သာသနာတော်သက္ကရာ2559ခုနှစ်ကောဇာသက္ကရာ1385ခုနှစ်ဝါဇုလာဇန်တရက်ခရစ်နှစ်2013ဇူလိုင်လ6ရက်တနင်္လာနေ့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုဟမ်မွန်ဘီမြို့ဓမ္မနန္ဒဝိဟာရကျောင်းတိုက်ကြီးအတွင်းမှာ ဒေါ်မောလီမိသားစုနှင့်ဥထင်မောင်ဥထုံးမောင်ဒေါ်အေးလင်းမိသားစုတို့ဤဓမ္မဒါနအမတဒါနအဖြစ်ခုနှစ်ရက်မဟာသတိပဋ္ဌာန်ဝိပဿနာအချိန်ပြည့်တရားစခန်းပွဲမှာဘုန်းကြီးဓမ္မဒါနတရားလူပေးလူမှန်ကတော့အင်္ဂုတ္တရနိကေမှာလာတဲ့အနုဂဟိတသုတ်တံတရားဗာသုတ်တံတရားနဲ့ အနုဂဟိတဆိုတာကြီးမြောက်ခြင်းလို့ဒီလိုဒီပဲရအနုဂဟိတဆိုတာကြီးမြောက်ခြင်းဘာကိုကြီးမြောက်မှလဲဆိုရင်ကတော့ခုမိမိတို့ကြိုးစားပွားများ အားထုတ်လို့ထိုင်ဣရိယာပုနဲ့ယူမှတ်လို့ပဲဖြစ်စေရက်တဲ့ဣရိယာပုနဲ့ယူမှတ်လို့ပဲဖြစ်စေ ဈဉ္ညာဣရိယာပုနဲ့ရှုမှတ်လို့ပဲဖြစ်စီလျောင်းတဲ့ဣရိယာပုနဲ့ရှုမှတ်လို့ပဲဖြစ်စီပေါ့အဲဒီလိုမိမိတို့ဣရိယာပုတွေမလွတ်အောင်ရှုမှတ်ပွားများ အားထုတ်လို့အမှန်တိုင်းသိမြင်တဲ့တမာဒိဋ္ဌိဉာဏ်အမှန်တိုင်းသိတဲ့ဗာဉာဏ်လေအဲ့ဒီတမာဒိဋ္ဌိဉာဏ်လေးရလာရင် အဲ့ဒီရလာတာလေးကိုမပြည့်စည်အောင်အကြောင်း၅မျိုးနဲ့ချီးမြှောက်စောင့်ရှောက်ပေးရမယ်အကြောင်းဘယ်နှမျိုးနဲ့လဲ၅မျိုးနဲ့အဲ့တော့အကြောင်း၅မျိုးနဲ့စောင့်ရှောက်ချီးမြှောက်ပေးဖို့အတွက်ဘုရားရှင်ကိုရောမြတ်ကြီးကပြင်စားဤဘိခဝေအင်္ဂေဟိအနုဂဟိတာတမ္မာဒိဋ္ဌိဟောတိ ဘေကဝေจิตာတို့ပြင်စာရင်၅ပါးကုန်သော အင်းငယ်အကြောင်းအင်္ဂါတို့နှင့်တမ္မာဒိဋ္ဌိယမှန်တိုင်းသိမြင်ခြင်းဆိုတဲ့တမ္မာဒိဋ္ဌိတရားကိုတမ္မာဒိဋ္ဌိယယုတ်ကိုယုတ်တိုင်းနံကိုနံတိုင်းအမှန်တိုင်းသိမြင်ခြင်းဆိုတဲ့တမ္မာဒိဋ္ဌိတရားကိုအနုဂဟိတာမပြည့်စည်ရအောင်ကြီးမြောင်စောင့်ရှောက်ခြင်းသည်ဟောတိဖြစ်ပါ၏ မိမိတို့ကြိုးစားအားထုတ်လို့ရလာတဲ့ရုပ်ကိုရုပ်တိုင်းနာမ်ကိုနာမ်တိုင်းအမှန်တိုင်းသိမြင်မှုဆိုတဲ့တမာဒိဋ္ဌိဉာဏ်လေးအဲ့ဒီတမာဒိဋ္ဌိဉာဏ်လေးရလာပြီဆိုရင်ဒီဉာဏ်လေးမပြည့်စည်အောင်အကြောင်း၅မျိုးနဲ့စောင့်ရှောက်ရမယ်တဲ့မြတ်စွာဘုရားကအကြောင်း၅မျိုးနဲ့စောင့်ရှောက်ရမယ်တကယ်တော့လေဒီစိတ်တည်ငြိမ်မှုတမာဒိလေးရဖို့ဆိုတာ ဒီနည်းအားဖြင့်ယုတ်သဘောနံသဘောအမှန်သဘောလေးတွေသိမြင်တဲ့တမဋိဋ္ဌိဉာဏ်လေးဖြစ်ဖို့ဆိုတာလေးပဲလွယ်တော့လွယ်ကူတယ်လို့မဟုတ်ပါဘူး။ဘာကြောင့်လဲဆိုတော့လွယ်ကူနေရင်လူတိုင်းလူတိုင်းလုံနိုင်ကြမှာပေါ့။အခုလူတိုင်းမှမလုံနိုင်ဘူး။ဒီတရားလို့ဆိုတာလူတိုင်းအထုတ်နိုင်တာမဟုတ်ဘူး။တကယ်ပါရမီတို့ရှိတဲ့ပုဂ္ဂိုလ်တွေအထုတ်နေကြတာ။အထုတ်ပြန်တော့လည်းပဲ တကယ်ကိုစိတ်ပါလက်ပါတရားပုံမှာတကယ်အာယုံဆိုင်တဲ့ပုဂ္ဂိုလ်တရားကိုတကယ်တမ်းသိခြင်းမြင်ခြင်းတဲ့ပုဂ္ဂိုလ်အဲလိုပုဂ္ဂိုလ်မျိုးတွေမှမိမိတို့ကမ္မဋ္ဌာန်းဆရာရဲ့တုံတင်ညွှန်ပြတဲ့အတိုင်းရိုးရိုးတည်တည် လိုက်နာပြီးတော့ကျင့်သုံးအားထုတ်ရတာဒါကြောင့်မို့အဲ့လိုစိတ်တည်ငြိမ်မှုတမာတိဖြစ်ပြီးတော့အမှန်သိမြင်တဲ့တမာဒိဋ္ဌိဉာဏ်လေးရဖို့ဆိုတာ လွယ်လာတာတော့မဟုတ်ဘူးတရားထုတ်ရတယ်ဆိုတာဘာနဲ့တူတယ်လဲဆိုတော့ရေစံမှာလှော်တဲ့လှေလိုပဲရေစံမှာလှော်ရတဲ့လှေအဲ့ဒီမှာရေစံမှာလှော်ရတဲ့လှေဆိုတာကဘုန်းကြီးတို့ဘေးလေမသွားအောင်ပဲ့အထင်းကောင်းဖို့မလိုဘူးလားပဲ့အထင်းကောင်းဖို့လိုတယ် ရေစည်းအင်မတန်တန်နေတဲ့ရေစည်းတန်တန်ပုံမှာအဲ့ဒီရေဆန်ပြီးလောရတာဆိုတာသိလွယ်တာမဟုတ်ဘူးအားဆိုင်လေလောရတယ်ဘယ်လိုလောရလဲအားမဆိုင်လို့ရပါမလားအားမဆိုင်ရင်အောက်မျောပါသွားမှာပဲညတော်အဖြစ်ဘုန်းကြီးတို့ဘုဒ္ဓဇင်တတ္တဝါတွေရဲ့စိတ်ဟာလေကို ရေစုံမျောသလိုအလိုက်တင်လေးမျောနေခြင်းညာ အလိုက်တင်လေးပဲလိုက်နေခြင်းညာတယ်တရားပဲလှည့်ဖို့အလွန်ဝန်လေးပါတယ်ဒါပေမဲ့တရားပဲလှည့်ပြန်တော့လေစောစောကပြောတယ်အလိုက်တင်လေးပဲပေါ့ပေါ့လေးပဲနေခြင်းညာတကယ်စနစ်တကျနဲ့အားထုတ်ရမယ်ဆိုရင်အဲ့ဒီနေရာကိုသူရှောင်းလာတယ်ကိုယ်စိတ်လေးပေါ့ပေါ့တန်တန်ထားပြီးတော့နေလို့မရတဲ့နေရာဖြစ်တော့ဒီနေရာမျိုးကိုမသွားလို့ကြအောင် ကိုဟာကိုပဲကိုစိတ်နေကိုလိုလိုက်ပြီးတော့ကိုနိုကိုနေခြင်းတလို့ပဲပေါ့ပေါ့တန်တန်လေးနေရမယ်နေရမျိုးပဲသွားနေကြတယ်တရားပဲလက်ပြန်တော့လဲအဲ့ဒီလိုပဲဖြစ်ဒါကြောင့်မို့ရေစံလှော်ရတဲ့လေလို့အင်မတန်ခက်ခဲပါတယ်တရားပါအဲ့ဒီရေစံလှော်ရတဲ့လေဟာလေဥဘေးလေမထွက်အောင်အထူးပဲ့ကိုနိုင်နိုင်နင်းနင်းထိနိုင်ဖို့ မလိုဘူးလား သိလိုတာပဲအခုတရားအထုတ်တဲ့ပုဂ္ဂိုလ်ကလည်းမိမိရဲ့စိတ်ကိုကိလေသာတော်တဲ့လဲထွက်မသွားအောင်တတိနဲ့ဝရိယနဲ့အထူးမထင်ရဘူးလားဝရိယမပါပဲရပါမလားမရဘူးဝရိယစိုက်ပြီးတော့တတိထားပြီးရှုမှတ်မှဒီလိုမရှုမှတ်လို့ကတော့ဒီစိတ်ဟာကိလေသာ တော်လဲနေတာပဲ မိမိတို့ရဲ့စိတ်တွေဟာကိလေသာတော်ထဲမှာပဲကျက်စားနေကြတာငါးပြာအာယုံကာမဂုဏ်တွေနဲ့ပဲကျက်စားနေကြတယ်ဒါအာယုံသမီးအာယုံစီပွားအာယုံဒီလိုအာယုန်နေနဲ့ပဲမိမိတို့ပြောမှွင့်နေကြတဲ့ပုဂ္ဂိုလ်ဟာကုတရားကွင်မှာရောက်ပြီးတော့တရားလို့လုပ်ပြီးဆိုတဲ့အခါဒီစိတ်ကလေးထင်ရလွယ်သလားခရင်သလားခရင်ပါဝိရိယမပါလို့ကတော့ဘယ်လိုမှမရဘူးဝိရိယမပါဘဲနဲ့ထိုင်ကြည့်ပါလား မကြဘူးအင်ငိုက်သွားဝိရိယမပါဘဲနဲ့ထိုင်နေကြည့်ပါလားစိတ်တွေဘေးကြီးတွေထွက်နေတယ်စိတ်တွေဘေးကြီးတွေထွက်နေတယ်အဲ့ဒီမှာသတိထားဝိရိယဆိုင်ပြီးတော့အဲ့ဒီမှာလေသမားဟာရည်စံလှော်တဲ့လေဟာပဲ့ကိုအားဆိုင်ထင်းရတယ်လို့ပဲကိုယ့်ဘက်ကလည်းဝိရိယဆိုင်ပြီးတော့တတိနဲ့ထင်းရလေဟာအားဆိုင်ပြီးတော့အားဆိုင်ခွန်ဆိုင်အားထုတ်ပြီးလှော်လေရှေ့ကိုရောက်လေဆိုသလိုပဲ အခုတရားရှုမှတ်တဲ့အခါမှာလေစိတ်အားလေးထူးဆိုင်ဖို့မလိုဘူးလားမိမိရှုမှတ်တဲ့အာယုံပေါ်မှာမိမိရဲ့ရှုစိတ်ကလေးရအောင်ဆိုတာနည်းနည်းလေးဝရိယဆိုင်အားဆိုင်ရှုပါအဲလိုစိတ်အားဆိုင်ရှုမှတ်လေတမာရိယာလေးပဲလေသမားဟာအားဆိုင်လော်လေးရှေ့ကိုရောက်လေတရားရှုမှတ်တဲ့ပုဂ္ဂိုလ်ကလည်းအားဆိုင်ပြီးတော့စိတ်အားလေးဆိုင်ပြီးရှုမှတ်လေတမာရိယာလေးပဲ အဲ့ဒီစိတ်တည်ကြည်မှုတမာတိရမှအခုယုတ်သဘောနံသဘောကိုသိတဲ့တမာဒိဋ္ဌိဆိုတဲ့အတိအမြင်မှန်မှုလေးဖြစ်လာတာမှန်မှန်ကန်ကန်သိလာသူ့ရဲ့အရှိတဘာဝကိုအရှိတဘာဝအတိုင်းသိလာမရှိတာကိုသိတာမဟုတ်ဘူးရှိတာလေးကိုသိတယ်အခုရှုဖို့ဝင်လေထွက်လေကို ရှုတဲ့ပုဂ္ဂိုလ်ပဲဖြစ်စေဝမ်းမိုင်းတဲ့ချက်တိုင်းနေရာလေးကိုရှုတဲ့ပုဂ္ဂိုလ်ပဲဖြစ်စေ န်းကြီးတို့ကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးကအခုအားထုတ်နေတဲ့တရားနည်းလမ်းတွေအားလုံးကြည့်ပါနှာသီးပြရဲ့ဝင်လေထွက်လေအာနာပါနဆိုတာလည်းပဲနှာသီးပြကလေကိုဖမ်းကြည့်နေတာနှာသီးပြနေကဖမ်းတာဘယ်နေရာကဖမ်းတာလဲနှာသီးပြကဖမ်းနေတာဗာဓတ်ကိုဖမ်းနေတာလေအေးဝါရောလေဓာတ်ကိုပဲဖမ်းနေတာအခုဘုန်းကြီးတို့ကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးရဲ့ဝမ်းပိုက်မှာရှုမှတ်ဖို့ဆိုတာလေ ဘာဓာတ်ကိုရှုနေတာလဲဒီဝါယောဓာတ်ကို ရှုနေတာဝမ်းဘက်ကနေဖမ်းကြည့်နေတာဒီမှာလေဓာတ်ကလေးကိုပဲရှုနေတာကြီးတယ်ပဲအားလုံးဒီဝါယောဓာတ်ကလေးကိုပဲရှုနေတာအဲလိုရှုတဲ့အခါကာလမှာဒီရှုစိတ်ကလေးကဒီရှုမှတ်တဲ့အာယုံပေါ်မှာဆွဲဆွဲမြဲမြဲတည်အောင်ထားဖို့ထူးကြိုးစားရပါတယ်မိမိကိုယ်၌ကကိုကတကယ်ကို ယုံယုံကြည်ကြည်နဲ့ဒီတရားတွေကိုဒီလိုရှုမှတ်ရင်စိတ်တည်ကြည်မှုတမာရီတွေမြန်မြန်ဖြစ်မယ်ဆိုတာကိုကိုယ်၌ကယုံကြည်မှုတရားဆိုတာအားကောင်းမှဖြစ်ပါတယ်။တရားအားမကောင်းတဲ့ပုဂ္ဂိုလ်ဟာကြိုးစားမှုအားနည်းပါတယ်။တရားအားကောင်းတဲ့ပုဂ္ဂိုလ်ဟာကြိုးစားမှုအားကောင်းပါတယ်။ယောဂီရဲ့ကြိုးစားမှုပေါ်ကြည့်ပြီးတော့သူ့ရဲ့တရားတရားကို ဆုံးဖြတ်လို့ရပါတယ်။ဒါကြောင့်မို့အရေးကြီးတဲ့တရားတရားဟာလေရေးမကြည့်ဘူးလား။သိရေးကြည့်ပါ အဲ့ဒီမှာတရားတရားရင်းခံထားပြီးတော့ကြိုးစားပါကြိုးစားရင်ဝိရိယကလည်းပန်းလာပါအဲ့ဒီကြိုးစားအထုမှုဆိုတဲ့ဝိရိယပန်းလာရင်ရှုမှတ်နိုင်မှုဆိုတဲ့တတိအားလည်းပဲကောင်းလာပါအဲ့လိုရှုမှတ်နိုင်မှုတတိအားကောင်းလာတဲ့တပြိုင်နက်တည်းစူးစိုက်တည်ကြည်မှုဆိုတဲ့တမာရီအားတွေရောမကောင်းဘူးလားအဲ့ဒီပုံမှာရှုစိတ်ကလေးကြာကြာလေးနေပြီဆိုတဲ့အခါကလည်းကြတော့ အရှုခံရုပ်ရဲ့သဘောအရှုခံနာမ်ရဲ့သဘောဤအမှန်တိုင်းမသိဘူးလားအဲ့လိုသိတယ်ဆိုတာအမှန်တိုင်းသိတာမို့တမ္မာဒိဋ္ဌိလားမိစ္ဆာဒိဋ္ဌိလားကဲအဲ့ဒီတမ္မာဒိဋ္ဌိလေးရဖို့ဆိုတာစိတ်တည်ငြိမ်မှုတမာရီမလိုဘူးလားအဲ့ဒီတမာရီလေးရမှာအမှန်တိုင်းသိတာအမှန်တိုင်းမြင်တာလူတယောက်ရဲ့အကြောင်းကိုမိမိတို့သိကျင်နေဆိုရင်သူနဲ့ခဏပေါင်းရမှာလားကြာကြာပေါင်းရမှာလား ခဏလေးပေါင်းလို့သူအကြောင်းသိပါမလားသိတယ်ဆိုပေမဲ့အပြည့်စုံသိပါမလားကြာကြာပေါင်းကြည့်တဲ့အခါကျတော့မှသူ့ရဲ့အတွင်းစိတ်နေစိတ်ထားသဘောထားကစအကုန်လုံးမသိဘူးလားအကုန်လုံးသိလားအခုခန္ဓာရဲ့အကြောင်းသိကျင်တဲ့ပုဂ္ဂိုလ်ဟာဒီစိတ်လေးခန္ဓာနေဖို့မလိုဘူးလားခန္ဓာမနေဘဲနဲ့စိတ်တွေကဟိုရောက်ဒီရောက်ရောက်နေပြီးတော့ခန္ဓာအကြောင်းကြီးသိနိုင်မှာမလားခန္ဓာအကြောင်းသိကျင်ရင်စိတ်ကဘယ်မှာနေရမလဲ ခုဒီနေ့ရှုမှတ်ခိုင်းနေတာစိတ်ကိုခန္ဓာနေအောင်ရှုမှတ်ခိုင်းနေတာပါဒါပထမအဆင့်ပဲရှိပါသေးတယ်စိတ်ဟာခန္ဓာမှာကြာကြာနေမှခန္ဓာရဲ့အကြောင်းတွေသိမှာပါခန္ဓာရဲ့ဖြစ်စဉ်တွေခန္ဓာရဲ့ပြည့်စင်တွေသိမှာပါစိတ်မှာကြာကြာမနေဘဲနဲ့ခန္ဓာကြီးဟာအကုန်ဖြစ်ပြနေပါတယ်လို့ပြောနေတာစိတ်ကူးဖြစ်ပြပဲစိတ်ကူးဖြစ်ပြပဲဘုန်းကြီးဟောလို့ဘုန်းကြီးပြောထားတဲ့စကားတွေကြားပြီးတော့ကြားတာနဲ့ဖြစ်ပြသိနေတာကြားသိပဲ ဒီတိုင်းဉာဏ်နဲ့သိအောင်ဆိုရင်ဒီစိတ်ကြည်ငြိမ်မှုတမာတိရဖို့မလိုဘူးလားအဲ့ဒီတမာတိရပြီဆိုရင်ရှိကို ရှိတဘာဝအတိုင်းမသိဘူးလားအဲ့ဒီလိုအမှန်တိုင်းသိပြီဆိုရင်ဒါတမာဒိဋ္ဌိလားမိစ္ဆာဒိဋ္ဌိလားကဲအဲ့ဒီတမာဒိဋ္ဌိလေးရပြီဆိုရင်ရလာတဲ့တမာဒိဋ္ဌိလေးဒါလောက်ကြိုးကြိုးစားစားအားထုတ်မှရလာတဲ့တမာဒိဋ္ဌိလေးအတိမှန်အမြင်မှန်လေးကို ဒီမှာမြတ်စွာဘုရားကဣဒာဘေကဝေဘေကုသမ္မာဒိဋ္ဌိသီလနုဟိတာသဟောတိဒုတနုဟိတာသဟောတိတာကိသနုဟိတာသဟောတိသမထာနုဟိတာသဟောတိဝိပဿနာနုဟိတာသဟောတိမြတ်စွာဘုရားဒီ၅မျိုးဟောတာဘေကဝေဘေကုတို့ဣရာဤသာသနာတော်၌ဘေကုယဟန်ဒီဝါယောဂီပုဂ္ဂိုလ်သည် တမ္မာဒိဋ္ဌိယတမ္မာဒိဋ္ဌိမှန်ကန်စွာသိမြင်မှုဆိုတဲ့တမ္မာဒိဋ္ဌိကိုတမ္မာဒိဋ္ဌိယုတ်ကိုယုတ်တိုင်းနာကိုနာတိုင်းအမှန်ကိုအမှန်တိုင်းသိမြင်မှုဆိုတဲ့တမ္မာဒိဋ္ဌိကိုသီလနုဂိတာသသီလဖြင့်ချီးမြှောက်အပ်သည်လေဟောတိဖြစ်၏နံပါတ်1သီလဖြင့်ချီးမြှောက်ပါရလာတဲ့တမ္မာဒိဋ္ဌိလေးမပြည့်စည်အောင်ဘာလေးမပြည့်စည်အောင်လဲ အတိမှန်အမြင်မှန်မှုဆိုတဲ့တမ္မာဒိဋ္ဌိလေးမပြည့်စည်အောင်သီလအဖြစ်ချီးမြှောက်ပါသီလလေးကိုစဉ်စဉ်ကြဲကြဲဆောင်တိမ်ပါနံပါတ်1သုဒ္ဓနုဂိတာသဟောတိသုဒ္ဓနုဂိတာသဟောတိကြားမြင်ဘုသူတ္တရီများများကြည်ရအောင်တရားတွေများများနာပါပါရီများများနာရမလားတရားတွေများများ နာပါတရားစာတွေများများကြီးလေ့လာပါ အကျမ်းမြင်ဘုဒ္ဓတာလေးရှိထားပြီဆိုရင်ကိုရထားတဲ့ဒီတမာဒိဋ္ဌိဉာဏ်လေးမပြည့်စည်အောင်ဟောဒီအကျမ်းမြင်ဘုဒ္ဓတာလေးနဲ့စောင့်ရှောက်ပါတဲ့ဒါလေးပြည့်စည်မသွားအောင်နောက်နံပါတ်3ကသမထာနုဂိဒါစဟောတိမိမိတို့သမထဘာဝနာတရားတွေပွားများခြင်းဖြင့်ဒီရထားတဲ့တမာဒိဋ္ဌိဉာဏ်လေးအတိမြင်ဉာဏ်လေး မှန်ကန်စွာသိမြင်မှုဆိုတဲ့တမဋိဋ္ဌိဉာဏ်လေးမပြည့်စည်အောင်ဆောင်ရှောက်ပါတဲ့တမထအဖြစ်နောက်ပြီးတော့ဝိပဿနာဟောတာကိစ္ဆာနုခိတာစာဟောတိတပုတ်ကျော်သွားတယ်တာကိစ္ဆာနုခိတာစာဟောတိတာကိစ္ဆာဆွေနွေခြင်းဖြင့်နုခိတာစာဟောတိဟောဒီတမဋိဋ္ဌိလေးမပြည့်စည်အောင်ဆောင်ရှောက်ပါတမထာနုခိတာစာဟောတိ တမထဘာဝနာတွေပွားများခြင်းဖြင့်တမဒိဋ္ဌိအသိဉာဏ်ဉာဏ်လေးမပြည့်စုံအောင်ဆောင်ရှောက်ပါဝိပဿနာနှုတ်ခိတာစာဟောတိဝိပဿနာဘာဝနာတရားတွေပွားများခြင်းဖြင့်လေရထားတဲ့အတိမှန်မြင်မှန်ဆိုတဲ့တမဒိဋ္ဌိဉာဏ်လေးမပြည့်စုံအောင်ဆောင်ရှောက်ပါဒါကိုပါဠိတော်မှာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကဒီမိမိရရှိတဲ့တမဒိဋ္ဌိဉာဏ်လေးမပြည့်စုံအောင် ဒီ၅မျိုးနဲ့စောင့်ရှောက်ဖို့မြတ်စွာဘုရားဟောကြားထားပါအဲ့လိုဒီ၅မျိုးနဲ့စောင့်ရှောက်ဖို့ကိုဘုန်းကြီးတို့ဒါလေးကိုပို့ပြီးတော့တိလွယ်မြင်လွယ်အောင်ဟာအထကရာဆရာကဖွင့်ပြရတယ်မိမိတို့သိသွားတာကအော်သီလနဲ့စောင့်ရှောက်ရမယ်ဘယ်လိုစောင့်ရှောက်ရမှမသိဘူးမိမိတို့ဒီမှာတုတ္တနဲ့စောင့်ရှောက်ရမယ်ဘယ်လိုစောင့်ရှေက်ရမှမသိဘူးအခုထာဂရဆရာကဘယ်လိုဖွင့်ပြလဲဆိုတော့ဟော တရက်ခြုံမျိုးလေးပေါ့အင်မတန်မျိုးကောင်းတဲ့တရက်ခြုံမျိုးလေးအဲ့ဒီတရက်ခြုံမျိုးကိုစိုက်ပျိုးတဲ့ပုဂ္ဂိုလ်လိုပဲတဲ့တတ္တပုရိတတ္တမရုရာပိဇံရောပနံဝိယဝိပဒနာတမဒိဋ္ဌိရထဘာတဲ့တတ္တပုရိတတ္တထိုမျိုးကောင်းသားဤမရုရံပါဘီဇံရောပနံဝိယတရေချူမျိုးစီကိုစိုက်ပြူတကဲ့သို့ ဝိပဿနာဝိပဿနာတရားကိုဝိပဿနာတမာဓိဋ္ဌိဝိပဿနာတမာဓိဋ္ဌိကိုတထဗံမှတ်အာ၏တဲချိုမျိုးစည်းကိုစိုက်ပျိုးတယ်လို့ပဲတဲချိုပင်လေးကိုဓမ္မတရေပင်လေးဆိုတာကတော့အင်မတန်ပေါများတာပဲဓမ္မတရေပင်လေးမျိုးကိုစုံနေတာပဲဒါပေမဲ့မျိုးကောင်းမျိုးတန့်ကြတော့ရှားပါတယ်အဲ့လိုမျိုးကောင်းမျိုးတန့်လေးမိမိရလို့စိုက်ပျိုးပြီဆိုရင် အဲ့ဒီအပင်လေးစိုက်ပျိုးပြီးတော့ဒီတိုင်းပြစ်ထားလို့ရပါမလားဒီတိုင်းပြစ်ထားရင်ပျက်စီးသွားမှာပေါ့လူတွေကဖြတ်ရင်လည်းပဲနင်းချေသွားမယ်ဟိုးကြက်တို့ဒီမှာခွေတို့ဝက်တို့စသည်ဖြင့်ဒါတွေကလည်းပဲရစ်ဖြဲပြစ်လိုက်မယ်နှုတ်သီးနဲ့ထိုးပြစ်လိုက်မယ်ဒီပင်လေးစိုက်ပျိုးထားရင်ဘာမှမရှိ အကာရမရှိရင်ဒီတိုင်းစိုက်ပျိုးပြီးပြစ်ထားရင်သူဟာပျက်စီးသွားမှာဒါကြောင့်မို့တရက်ချူမျိုးစိလေး င်မတန်မှကောင်းတဲ့မျိုးစိန်တွေစိုက်ပျိုးသလိုပဲတဲ့မရုရံပဗီဇံရောပိတဝါမရုရံပဗီဇံရောပိတဝါတမန္တာပရိယန္တံဗန္ထိတဝါထက္ကရာဆရာဖွင့်ပြမရုရံပဗီဇံတယချူမျိုးစိကိုရောပိတဝါစိုက်ပျိုး၍တမန္တာထဝန်းကျင်မှပဝန်းကျင်မှမရိယန္တံမရိယန္တံအပိုင်းအခြားကို ဝါခြံစည်းရိုးကိုဗန္ဓိတဝါဖွဲ့၍တဲချူမျိုးစိလေးစိုက်ပျိုးပြီးပြီတရက်ပင်လေးစိုက်ပျိုးပြီးပြီမျိုးစိလေးစိုက်ထားတယ်စိုက်ထားပြီးဒီတိုင်းပြစ်ထားရင်ကြက်ကတို့ရင်ကြက်ကရက်ပလိုက်ခွေးကတို့ရင်ခွေးကရက်ပလိုက်ခွေးဝက်ကတို့ရင်ဝက်ကထိုးကုန်လောက်ပြစ်လိုက်အဲ့တော့ဒါလေးမပြည့်စည်အောင်ဆိုရင်ဘာလုပ်ထားရမလဲအေးခြံစည်းရိုးလေးသူ့အတွက် အကာအယံလေးလုပ်ပြီးထားရမယ်တဲ့အဲ့ဒီလိုပဲတဲ့ဘုန်းကြီးတို့အခုဒီနေ့မိမိရရှိတဲ့တမာဒိဋ္ဌိအတိမှန်အမြင်မှန်ဖြစ်တဲ့တမာဒိဋ္ဌိဉာဏ်လေးရုပ်ကိုရုပ်တိုင်းနာမ်ကိုနာမ်တိုင်းသိပြီဆိုရင် အမှန်သိတာနဲ့အမှားဒိဋ္ဌိတွေမစင်ဘူးလားဒိဋ္ဌိစင်ရင်အပေကရောမလွတ်နိုင်ဘူးလား ဒါကြောင့်မို့အဲ့ဒီတမ္မာဒိဋ္ဌိဉာဏ်လေးကိုမိမိတို့ကမပြည့်စည်အောင်ကာကွယ်ဖို့စောင့်ရှောက်ဖို့မလိုဘူးလားအဲ့လိုကာကွယ်စောင့်ရှောက်မယ်ဆိုရင်တဲ့အဲ့ဒီပုဂ္ဂိုလ်ဟာမရိယမရိယန္တံဗန္တန္တံပရိယတံဗန္ဒနံဝိယအဲ့ဒီခြံစည်းရိုးလေးတရက်ပင်လေးကို စိုက်ပျိုးတဲ့အခါမှာခြံစည်းရိုးလေးကာသလိုတဲ့တိလေနတဲ့တိလဖြင့်အနုဂဟိတံချီးမြှောက်ဆောင်လျှောက်ပါ တရက်ချုံမျိုးစိလေးစိုက်ပြုတ်ပြီးတော့အဖြစ်စီးဖြစ်စီးမဲ့တရားတွေမဝင်နိုင်အောင်ခြံစည်းရိုးလေးကံရံထားသလိုမိမိစောက်တီစောင့်ထိန်ထားတဲ့တီလာလေးမကျိုးအောင်မပေါက်အောင်မပြောင်းအောင်မကြမ်းအောင်မစွန်းအောင်မကွက်အောင်ရိုးရိုးသေးသေးစောင့်ရှောက်ဖို့မလိုဘူးလားကဲတီလာတွေကျိုးပေါက်ပြောက်ကြားသွားပြီမစင်ကြယ်ဘူးဆိုရင်တမာရီထူထောင်လို့ရပါမလားမရရင်ဒီတမာဒိဋ္ဌိအသိမြင်ဉာဏ်လေးကိုခိုင်ခိုင်မြဲမြဲစောင့်ရှောက်လို့ရပါမလားအဲ့တော့တီလာ စင်ကြယ်အောင်စောင့်ထိန်ဖို့မလိုဘူးလားဘုန်းကြီးတို့ဒီဝိပဿနာတရားအားထုတ်တဲ့အခါမှာသီလအခြေခံအကြဆုံးအကျင့်ပဲသီလအရေးကြီးဆုံးပဲတချို့ကဘုန်းကြီးတို့မြန်မာနိုင်ငံမှာလည်းအခုတော့တော်တော်ပေါ်ရောက်ကုန်ပြီသီလကိုလေးနဲ့ထားတာလေအင်မတန်နည်းကုန်သီလကိုလေးနဲ့ထားမှုတွေနည်းကုန်ပြီဝိကာလဘောဓနာသိက္ခာဘုဒ္ဓကိုမလုံခြုံကြတော့သိပျက်စီးကုန် ကိုရှိတုံကဘုန်းကြီးတို့တရားတွေအထုစင်ခါကလတုံကဆိုရင်ယောဂီတိုင်းယောဂီတိုင်းဟာကိုသီလကိုကိုတော်တော်ကိုရိုးရိုးတည်တည်စောင့်ရှောက်တာပဲဘုန်းကြီးမနေ့ကပြောသလိုသီလကိုအသက်နဲ့လဲပြီးတော့မိမိသီလကိုကာကွယ်တယ်စောင့်ရှောက်တယ်အသက်တာတည်ခြင်းတည်ပါစေကိုမချမ်းမာတော့သီလတော့ပြတ်မခံတော့သီလကိုပြတ်မခံတော့ညောင်လေးပင်မြို့ကဆရာတော်ဘုရားကြီးကြည်တယ် လုံးဝစေဝါတောင်မှသူတရားပေါ်မှာတန်တရားရှိတဲ့အတွက်သူမတောင်းနိုင်ဘူးတိလကိုတော့သူတိလကိုအသက်နဲ့လေးကာကွယ်သွားမယ်အဲ့ဒီလောက်ထိအောင်ယူတည်တည်ဆောက်ရှောက်သွားဒါပေမဲ့လို့အဲ့ဒီအချိန်အခါတော့ကမသိလို့တိလညှို့ချောက်ကြတဲ့ပုဂ္ဂိုလ်တွေတိလကြောင်ကြပေါက်ပြဲကြတဲ့ပုဂ္ဂိုလ်တွေတော့ရှိပါတယ်မသိလို့အခုခေတ်ကြတော့တိတိရင်းနေကိုပဲဒီတိလကိုအလေးမထားကြအောင် ကိုကိုကိုပဲကိုခန္ဓာကိုပဲညာနေကြသီလကိုလိမထားကြတော့ကိုစိတ်ကိုပဲကိုအလိုလိုက်ကြအဲ့ဒီမှာအဲ့ဒီချိန်တုန်းကတော့မသိလို့မှားတာလေးတွေကိုဘုန်းကြီးတို့ဘုန်းကြီးမာစီရိတ်တံမှာနေတော့ကတရားအထုတ်တဲ့အခါမှာဘုန်းကြီးနန်းမှာဘုန်းကြီးကယောဂီတွေကိုစောင့်ရှောက်ပေးတဲ့အတွက်ကြောင့်မို့များသောအားဖြင့်တရားကိုကောင်းကောင်းမွန်မွန် တွေ့သိသွားတဲ့ပုဂ္ဂိုလ်များသူတို့နဲ့သက်ဆိုင်ရာယောဂီများဆိုရင်ဘုန်းကြီးနာမလာလာပြီးတော့အထာရတာများတယ်အဲ့ဒီမှာလည်းယောဂီတယောက်ကသူဖခင်ကြီးဖြစ်တဲ့ပေါ့ဖို့အစစ်ကြီးပါမယ်အဲ့ဒီပေါ့ဖို့ကြီးကိုလာပြီးအထာတယ်လာထားပြီးတော့တရားအထုတ်တယ်အဲ့ဒီတကကြီးကမနေ့ဆိုရင်ဘုန်းကြီးတို့မာစီသာသနာရေးတာမှာ3နာရီဟာနှိုးတုံးခောက်ပါတယ်ဘယ်နှနာရီလဲ ၃နာရီဆိုရင်နှိုးတုံးခောက်ပြီးထားပြီအဲ့ဒီတုံးမခောက်ခင်တည်းကတချို့ကထားနေပြီအဲ့လောက်ဝိရိယတွေကောင်းပါလေနှိုးတုံးခောက်ပြီးတော့မျက်နှာပါတဲ့စဉ္ညာအမှတ်တရားလေးတွေရှုမှတ်၄နာရီမှထိုင်ဣရိယာပုနဲ့ရှုပါတယ်စပြီးတော့အဲ့ဒီလိုဆိုတော့ဒီတကကြီးကမနေ့3နာရီဆိုရင်နှိုးတုံးခောက်ထထပြီးပြီဆိုရင်ဟိုရှိခေတ်ကတော့ခုခေတ်လိုလွယ်တာမှမဟုတ်ပဲခုခေတ်ကဒီမှာကော်ဖီတို့ လဖက်ရည်တို့ဆိုတာထုတ်လေးတွေနဲ့လာတာဒီတိုင်းနဲ့ရေနဲ့ဖြောတော့လဲတော့မတော့လဲပါဇက်တဲ့ဒီတိုင်းဖောက်ပြီးထည့်ပြီးရေတော့ချရတယ်ခေကခေကအဲ့လောက်လွယ်လွယ်ကိုပဲလှုပ်ပေးနေတာဆိုတော့အမတန်ကိုပဲသီလပစ္စည်းလွယ်နေတယ်အဲ့ဒီတုန်းကမိမိရဲ့အတွက်အိမ်ကနေပြီးတော့နှုတ်စီဆိုရင်လည်းပဲနှုတ်စီဖူးနဲ့ပလင်းနဲ့ဖောက်ထည့်လာခဲ့တရားဆူနဲ့ဖောက်ထည့်လာခဲ့တယ်ကိုဖင်းမို့ စသည်ဖြင့်ဒါတွေလည်းပဲအကုန်လုံးလူရဓာတ်ဘူးနဲ့ပါနဲ့အဲ့ဒီမှာကိုယ့်ရဲ့ဒီသုံးဆောင်ပစ္စည်းကချင်းနဲ့ထဲလာပြီးတော့ကြာကြာနာနာအေးရပြီးမှတဝဲပေါ်မှာတင်ထားတာအဲ့တော့ညနေလေးကဒီရင်နွေးကထက်ထားတဲ့ဓာတ်ဘူးလေးကရင်နွေးလေးနဲ့မနဲ့ကြတော့အေးရပါမျက်နာပါတက်ပြုတ်ဝဲကိစ္စပြုတ်ပြီးပြီဆိုရင်အဲ့ဒီတကာကြီးကအဲ့ဒီမှာကော်ဖီမုန့်နေပါလေလပည့်ရည်လေး ဖြော်တာပေါ့လေနှုတ်စီတွေကြားတွေထက်ရင်တွေတွေထက်ခလောခလောခလောခလောနဲ့တော့အဲ့ဒီလိုဆိုတော့အခန်းတစ်ခန်းမှာဘုန်းကြီးတို့ကရင်၄ကရင်ထားပြပါတယ်အခန်းကလည်းအဲ့ဒီအခန်းကျဲပါတယ်ဒါပေမဲ့လို့သူတို့နှစ်ဦးတည်းပဲရှိပါတယ်ရဟန်းတော်လေးတစ်ပါးနဲ့အဲ့ဒီတခါကြီးနဲ့နှစ်ဦးတည်းထားပြီအဲ့ဒီမှာနောက်ဦးစင်းလေးကလာလျှောက်တယ်ဆရာတော်ဘုရားတခါကြီးကမနဲ့မနဲ့ဆိုရင်အစောကြီးလက်ဖက်ရည်တွေတောက်တယ် တပည့်တော်ပြောတယ်ဗျာမတော့ကောင်းဘူးလို့ပြောတာမရဘူးတဲ့သူကတော့တယ်အဲ့ဒါနဲ့ဘုန်းကြီးလည်းပဲဒီနေ့ကိုသူ့ကိုစောင့်ပြီးတော့ကြည့်လိုက်တဲ့အခါကျတော့အဲ့လိုပြုတ်ဝဲကိစ္စလေးပြုတ်ပြီးတဲ့အခါကျတော့လဖက်ကြီးတောက်တော့ဒကာကြီးဘာလို့လုံနေတာလဲလို့ဘုန်းကြီးမေးတပည့်တော်လဖက်ကြီးတောက်မလို့ဗျာလို့ဆိုဒီအချိန်အာယုံမတက်သေးဘူးတဲ့တက်ပြီပါပြီဗျာတဲ့သူကပြောတယ်ဘုန်းကြီးကပြန်မေးတယ်ဘယ်အချိန်ကတက်လဲဆို7နာရီကျော်တည်းကတက်တာ ဒါအဲ့ဒီအစွဲဟာဒါအဲ့ဒီတရုတ်တကာကြီးမှမဟုတ်ဘူးဘုန်းကြီးတို့ကိုယ်တိုင်စွဲခဲ့တယ်ဘယ်လိုပုံကိုယ်တွေကဘယ်လိုဆုံးဖြတ်ထားတယ်ဆိုတာဘုန်းကြီးလည်းမသိဘူးဒါဆယ်နှစ်နာရီကြော်ပြီးဆိုရင်အာယုတက်ပြီးစားတော့ဆိုပြီးစားကောင်းတယ်လို့ပြောတာကိုဘုန်းကြီးတို့ကိုယ်တိုင်အဲ့ဒါကိုစွဲခဲ့တယ်အဲ့ဒီလိုပဲသိခဲ့တယ်ဒါပေမဲ့တကယ်ဝင်းကြီးကိုလေကြာလည်လာတဲ့ခါကျတော့အာယုံတက်တာကမနဲ့သူ့ချိန်နဲ့သူပဲဘုန်းကြီးတို့ တက်တဲ့အခြေအနေကနေရာချင်းနေရာချင်းတောင်မတူတနိုင်ငံနဲ့တနိုင်ငံတောင်မတူအဲ့တော့သူ့နေရာနဲ့သူပဲသူ့အခြေအနေနဲ့သူအာယုံတက်တယ်အဲ့ဒီတော့သူက7နာရီအာယုံတက်ပြီး7နာရီထိုးပြီးအာယုံတက်ပြီးဟာတကာကြီးမတက်သေးဘူးဘယ်အချိန်မှတက်တာလဲဆိုမနဲ့ကိုဟိုမှာဆွန်းစားเจ้าကအုံမောင်းကြီးခောက်တာမကြဘူးလားကြားတယ်အဲ့ဒီအချိန်ကအာယုံတက်ပြီးဟာတပည့်တို့တို့သိတာက7နာရီကြိုရင်အာယုံတက်ပြီးစားကျင်တာစားကောင်းတယ်လို့သိထားတယ် ဒါကြောင့်မို့တပည့်တော်တဲ့7နာရီကျော်ရင်အာယုန်တက်ပြီးပြီးအချိန်မျိုးစားကောင်းတယ်လို့ထင်လို့တပည့်တော်ဒီလိုစားနေတာတောင်းနေတာပါတဲ့မသိလို့ပါတဲ့အာယုန်တက်ချိန်ပြီးမှဘုန်းကြီးတို့ဒီမှာသုံးဆောင်ကောင်းတယ်ဆိုရင်တဲ့စားတောင်းရမယ်ဆိုရင်တပည့်တော်အဲ့ဒီချိန်ဒီအောင်စောင့်မှမယ်ဆိုတာပြောတာအဲ့ဒီတုန်းကတော့မသိလို့ဒုက္ခမြာမှာအဲ့ဒီမှာတိနာတွေလုံးလုံးကျုံကျုံဆောင်ထိန်းလာခဲ့ပြီးတော့မှမနဲ့တကယ်ကိုအချိန်လေးအာယုန်တက်ခံနေအချိန်ပိုင်းလေးရောက်မှ သူဆောင်ထိန်းတဲ့သီလတွေတခါလေးပြည့်စည်ရတယ်။ဒါကြောင့်ဘုန်းကြီးတို့ယောဂီများလည်းဒါလေးတွေကိုတကယ်တရားအလုပ်ကို လုပ်တော့မယ်ဆိုရင်သီလအရေးမကြီးဘူးလား။သီလအရေးကြီးတယ်။တမာရီဖြစ်ဖို့ဆိုတာသီလစင်ကြယ်မှသီလစင်ကြယ်မှတမာရီဖြစ်တယ်။တမာရီထူထောင်လို့ရတယ်။တမာရီထူထောင်လို့ရမှဒီအမှန်တိုင်းသိမြင်မှုဆိုတဲ့တမာဒိဋ္ဌိဉာဏ်ဆိုတာလည်းဖြစ်ပေါ်တာ။ဒါကြောင့်မို့အဲ့ဒီတမာဒိဋ္ဌိဉာဏ်လေးကို မပျက်စီးအောင်ကာကွယ်စောင့်ရှောက်ဖို့ဆိုရင်အဲ့ဒီမရိယာတဗန္ဒနာဝိယတရက်ပင်စိုက်ပျိုးတဲ့ပုဂ္ဂိုလ်ဟာအဲ့ဒီတရက်ပင်လေးကိုအဖြစ်စီးတွေမဝင်နိုင်အောင်ခြံစည်းရိုးကားသလိုမိမိသီလလေးကိုလည်းပဲစင်ကြယ်အောင်ဆောင်ထိန်ဖို့မလိုဘူးလားဗျာအဲ့ဒီသီလလေးနဲ့တမာဒိဋ္ဌိဉာဏ်လေးမပျက်စီးအောင်ဆောင်ရှောက်ပါတဲ့နံပါတ်1နံပါတ်2ကကာလ ानु ကဏဥရကံဝိယနံပါတ်2က ကန္လနုကန္လဥရကံဝေယတဲ့အဲ့ဒီတဲချူမျိုးစည်းလေးကိုစိုက်ပျိုးပြီးပြီစိုက်ပျိုးပြီးပြီဆိုရင်ရေမလောင်းမဲနဲ့ပြစ်ထားလို့ဒီတရက်ပင်လေးပင်ပေါက်ပါမလားတရက်စီလေးကအပင်ဖြစ်ပါမလားမဖြစ်ဘူးဖြစ်အောင်ဆိုရင်အချိန်ခံအားလျော်စွာဘာလုပ်ရမလဲဒါကြောင့်မို့ကာလ ानु ကာလအခါအားလျော်စွာဥရကံရေကိုအာသိမ့်စိတ်တော်ဟာသွန်လောင်းပါရေလေးကိုသူ့အချိန်အားလျော်စွာသွန်လောင်းပါ သို့တော့ရေလောင်းများရင်လည်းအမြင့်ပုတ်ပြီးဘာဖြစ်မှာလဲသိနိုင်တယ်ရေမလောင်းပဲပြစ်ထားရင်လည်းအမြင့်ချောက်ပြီးဒါကြောင့်အခါအားလျော်စွာဟုတ်တယ်မို့လားအဲ့ဒီမှာအခါအားလျော်စွာရေလေးလောင်းပေးနေပါတဲ့အဲ့ဒီလိုပဲတဲ့ဒီတရက်ပင်လေးကိုဒီမှာဖြစ်ထွန်းလာအောင်ရှင်းတန်လာအောင်ဟာရေလေးလောင်းပေးနေရတယ်လို့ခံအားလျော်စွာအခုမိမိတမာဒိဋ္ဌိဉာဏ်လေးမပြည့်စည်အောင်ဟာလည်းပဲ ဥရကသေဝနံဝိယအဲ့ဒီတရက်ပင်လေးရေလောင်းသလိုပဲတဲ့သူတေနအကြမ်းအမြင်ဘ ഹു တုတ္တဖြင့်အနုကရဏချိမြောက်ခြင်းကိုတတ်တပါမှတ်ပါတဲ့အကြမ်းမြင်ဘ ഹു တုတ္တလေးနဲ့မိမိရဲ့တမာဒိဋ္ဌိဉာဏ်လေးမပြည့်စည်အောင်ဆောင်ရှောက်ပါတရားတွေများများနာထားပြီဆိုရင်ကြားမြင်ဘုသူတာတွေများများမရဘူးလား။ဩကုသီလာလေးကိုကိုဘယ်လိုဆောင်ရှောက်ရမလဲဘယ်လိုထိန်းသိမ်းရမလဲဘယ်လို ဒီလိုစောင့်ရှောက်ခြင်းအပြင်သီလလေးစင်ကြယ်မယ်စင်ကြယ်လို့ရှိရင်ကုသမဒိဋ္ဌိဉာဏ်လေးမပြည့်စည်ဘူးဟောအကျမ်းမြင်ဘုဒ္ဓတလေးရှိတာတော့ကုသီလလေးကိုကိုစင်ကြယ်အောင်စောင့်ရှောက်လို့မရဘူးလားစောစောကဘုန်းကြီးပြောတယ်အဲ့ဒီပေါ့ဖို့တရုတ်ကြီးဆိုရင်ကြားမြင်ရှိလို့လားမရှိသေးလို့လားဒုက္ခမြမရှိသေးလို့မသိလို့သူသီလကိုဒီလိုဖြစ်နေတာသူသိရင်ဒီချိန်တွေကို तू မစားဘူးမတုံးမတုံးဆောင် तू ဟာအာယုံတက်ပြီးပြီဒီချိန်ဟာစားကောင်းတယ်လို့ तू မှာ ကြားသိထားတဲ့အတွက်ကြောင့်သူဒါတွေကိုသုံးဆောင်တာဖြစ်ပါတယ်။ဒါကြောင့်မို့အခုလိုအကြမ်းမြင်ဘ ਹੁ တုတလေးရှိထားပြီဆိုရင်လည်းပဲအဲ့ဒီအကြမ်းမြင်ဘ ਹੁ တုတလေးနဲ့ကိုရထားတဲ့တမာတိကြီးလေးမပြည့်စည်အောင် ကိုတိလာလေးကိုကို လုံလုံချုံချုံစောင့်ရှောက်လို့မရဘူးလား။အေးစောင့်ရှောက်လို့ရတယ်။ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများအဲ့ဒီလိုအကြမ်းမြင်ဘ ਹੁ တုတလေးတွေလည်းရှိဖို့မလိုဘူးလားဗျာ။လိုတယ် ဒါကြောင့်တရားတွေများများနာပါတရားစာပေတွေများများလေ့လာလိုက်စားပါအဲ့လိုဆိုရင်တရားနဲ့စက်တဲ့အကြအမြင်ဘဟုတုတာတွေများများကြီးရလာပါလိမ့်မယ်နောက်တစ်ခါနံပါတ်3ကာလာနုကာလံမူလာနိတောရတဝါတဲချူမျိုးစီလေးစိုက်ပြုတ်ထားပြီစိုက်ပြုတ်ထားတဲ့အခါကာလကြတော့ဘုန်းကြီးတို့ဒီမှာရေလေးတော့လောင်းပေးနေတယ် ရေလေးလောင်းပေးနေတဲ့အခါကလည်းကြတော့တစ်ပင်ရဲ့အရင်မှာပေါင်းမြက်တွေမပေါက်ဘူးလားကဲတစ်ပင်ရဲ့အရင်မှာရေလေးတော့လောင်းပေးနေတဲ့ခံနေရောဆိုအဲ့လိုရေလေးလောင်းပေးနေလို့ရှိရင်အဲ့ဒီမှာပေါင်းမြက်တွေနွယ်ပင်နေဒါတွေကနေပြီးတော့ဖုံးအုပ်သွားလို့ရှိရင်မိမိစိုက်ပျိုးထားတဲ့တရေပင်လေးရှင်သန်မမလားကဲဒီလိုဆိုရင်အဲ့ဒီတရေချူမျိုးစီလေးတရေပင်လေးရှင်သန်မှုအတွေ့ မူလာနိအမြင့်ရင်းတို့ကိုသောရတဝါတုတ်တင်ရှင်းလင်းပေးဖို့လည်းမလွတ်အပ်ဘူးလားကဲအမြင့်ရင်းကိုဘုန်းကြီးတို့ပေါင်းမြက်တွေရှင်းလင်းပေးရမယ်ကိုယ်ဆက်ပြုတ်ထားတဲ့သစ်ပင်လေးဒီပေါင်းမြက်တွေနဲ့ဖုံးအုပ်မသွားရအောင်အဲ့ဒါလေးကိုကိုကရှင်းလင်းပြီးတော့တုတ်တင်ပေးရအဲ့လိုတုတ်တင်ပေးတဲ့အခါမှာလည်းပဲဒါလေးလည်းရှင်းလင်းရင်သစ်ပင်တရေပင်လေးကိုလည်း မြေတောင်လေးဆွမပေးရဘူးလားမြေတောင်လေးမြောက်မပေးရဘူးလားအဲ့ဒီလိုမြေတောင်လေးမြောက်ပြီးတော့မိမိရဲ့တရေပင်လေးဟာပို့ပြီးတော့မတန်ဆွမ်းဘူးလားတန်ဆွမ်းလာတယ်အဲ့ဒီလိုဘုန်းကြီးတို့ယောဂီများမြေတောင်လေးလည်းပဲမြောက်ပေးပါတဲ့အခါလျော်စွာတုတ်တင်မြေတစ်ပင်လေးကိုလည်းပဲအမြင့်ရင်းနေရှင်းလင်းပေးပါအဲ့ဒီလိုပဲဒီတရေပင်လေးကိုတရေချူမျိုးစီလေးစိုက်ပြုတ်ပြီးတော့မိမိဟာအထူးဆောက်ရှောက်ပြီးတော့ ခြံစည်းရိုးကာသင်းနဲ့ချင်းကာယံပေးတယ်။ရေလောင်းသင်းနဲ့ချင်းရေလိမ့်လောင်းပေးတယ်။အပင်ရင်းမှာအမြင့်ရင်းမှာရှိနေတဲ့ပေါင်းပင်တွေပေါင်းမြက်တွေကိုဖြင်းနှင်းပြီးတော့ပေါင်းလေးတွေဆွမြေတောင်လေးတွေမြှောက်ပေးတယ်လို့ပဲတဲ့။အဲလိုယောဂီပုဂ္ဂိုလ်ဟာဘာလို့ရမလဲဆိုမူလာနိပရိသောရဏဝိယတာကိစ္ဆာယအနုကနနအဲ့ဒီပင်လေးကိုစိုက်ပြို့ထားတဲ့အပင်လေးကိုအခုလိုဂယုတစိုက်နဲ့ ပေါင်းမြက်တွေရှင်းလင်းပေးတယ်လို့ပေါင်းပင်တွေရှင်းလင်းပေးတယ်လို့မြေတောင်မြောက်ပေးတယ်လို့တာကိစ္ဆာဆွေးနွေးမေးမြန်းခြင်းဖြင့်လည်းပဲအနုကရဏချီးမြှောက်ပါတကယ်လို့ကိုဟာထိတမ္မာဒိဋ္ဌိဆိုတဲ့အမြင်မှန်လေးကိုကိုမပြည့်စည်ရအောင်ဆိုရင်ကိုကအခြားအတိအမြင်တွေဝင်သွားလို့အမှားတွေဝင်သွားရင်ကိုတမ္မာဒိဋ္ဌိအမြင်မှန်လေးမပြည့်စည်နိုင်ဘူးလား ပျက်စီးသွားနိုင်တယ်အဲ့ဒီပျက်စီးသွားနိုင်တဲ့အတွက်မပျက်စီးအောင်ထိမ့်သိမ့်နိုင်ဖို့အတွက်တတ်သိနားလေတဲ့ပုဂ္ဂိုလ်နဲ့ကိုကြာဘူးနာဝရှိတဲ့တရားတွေဓမ္မတွေဆွေးနွေးဖို့မသိသေးတာတွေမေးမြန်းဖို့ကြည့်အဲ့ဒီလိုဆွေးနွေးမေးမြန်းဖို့ရောမလိုဘူးလားဆွေးနွေးမေးမြန်းတဲ့အခါကလည်းကြတော့ဟောမမေးမမြန်းဉာဏ်မြင်ကန်းစူးစမ်းဉာဏ်ကြီးသည်ဆိုတဲ့အတိုင်း မင်းမြန်းတဲ့အခါကာလကြတော့မှဩငါရထားတဲ့ဒီအတိအမှန်အမြင်မှန်လေးမပြည့်စည်ဖို့အတွက်ငါဒီလိုထိမ့်သိမ်းရမှာပါလားဒီတိုင်းဆောင်းလျှောက်ပေးရမှာပါလားလို့ဟောအတိအမြင်လေးရပြီးတော့ကိုယ့်ရဲ့တမ္မာဒိဋ္ဌိဉာဏ်လေးမပြည့်စည်အောင်အထူးဆောင်းလျှောက်တတ်သွားတဲ့အတွက်ပြည့်စည်နိုင်မှာဟုတ်မလားလုံးဝကိုမပြည့်စည်နိုင်တော့ဒါကြောင့်မို့တာကိစ္စဆွေးနွေးပါမေးမြန်းပါအခုဒီနေ့တရားရှုမှတ်တဲ့ပုဂ္ဂိုလ်တွေ ဘုန်းကြီးတို့အခုထိုင်ပေးတယ်ဆိုတာဓမ္မတာကိစ္စပါတရားဆွေးနွေးတာခေါ်တယ်ဘာလို့တာခေါ်လဲတရားဆွေးနွေးတာခေါ်တယ်အဲ့ဒီမှာတရားစစ်တယ်တရားစစ်တယ်ဆိုတော့ဘာတွေများစစ်နေပါလိမ့်မလဲဆိုအဲ့ဒါဘုန်းကြီးနာမကရဲတော့လှက်ပတ်ပြီးကြောင်းပတ်ပြေးနေအဲ့တော့တရားစစ်တာမဟုတ်ပါဘူးဆွေးနွေးတာပါအထူးအဖြင့်ခုဘုန်းကြီးတို့ဘုန်းကြီးနေပေးနေတယ်နိပဋိပဌာန်နည်းတွေကိုကြာကြာနာနာဘုန်းကြီးနေပေးနေတယ်ရှုတတ်အောင်မှတ်တတ်အောင် ဘုန်းကြီးတမန်ကဆံကလေးဟောပြီးတော့တရားနာကောင်းအောင်ဘုန်းကြီးဟောတတ်တဲ့ဘုန်းကြီးတော့မဟုတ်ဘူးဒါပေမဲ့လို့ကိုပြတ်တန်နေတဲ့တရားနိလန်းကိုတော့နိလန်းတစ်ချက်ဘုန်းကြီးကြကြနာနာနိပေးလေးရှိတယ်မရှုတတ်မပတ်မမှတ်တတ်မပွားများတတ်မှဆိုလို့တကယ်လို့ကိုဟာရှုတတ်မှတ်တတ်ပွားများတတ်ပြီဆိုရင်ဒီတရားရိပ်တာမှမဟုတ်ပါဘူးဘယ်နေရာမှာပဲအာထုအာထုအာထုနီလေးနားလေကျွမ်းကျင်နေရင်အာထုလို့မရဘူးလား ကဲအိမ်မှာအလုပ်လုပ်ရင်းနဲ့အထုလို့ရောမရဘူးလားချက်ရင်းပြုတ်ရင်းနဲ့ရောမရဘူးလားစားရင်းတောက်ရင်းနဲ့ရောမရဘူးလားကဲနေတိဖို့မလိုဘူးလားစနစ်တကျနဲ့နိမလမ်းမှန်လေးရဖို့လိုတယ်အဲ့ဒီလိုစနစ်တကျနဲ့နိမလမ်းမှန်မရရင်တော့တရားအထုတယ်ဆိုတာဘုန်းကြီးเจ้าမှသွားဘုရားရှိမှပဲအထုကောင်းတယ်ထင်နေတာဓမ္မယုံထဲမှာပဲအထုကောင်းတယ်ထင်တာကိုယ့်အိမ်နဲ့ကိုယ်အထုလို့မရဘူးလားကိုယ့်အိမ်ခန်းနဲ့ကိုယ်အထုလို့မရဘူးလား နောက်ဆုံးကုံကုံပြောလိုက်မယ်တန့်စင်ခန်းနဲ့ရောအထုလို့မရဘူးလားမြတ်စွာဘုရားကဥ္ဇာရပတ္တဝါကာမိတဲ့မင်းတို့ကျင်ကြီးကျင်ငယ်စွမှုပြုရင်တောင်တမဇာနာကာရီအတိညာလေးနဲ့ပြုတယ်ကဲနေရာမြန်ရွေးเสียလူသေးလားမြတ်စွာဘုရားနေရာတောင်ရွေးเสียမလို့ဘယ်နေရာမှာပဲဖြစ်ဖြစ်ရှုနည်းမှန်နေအထုံနည်းလေးကိုသဘောပေါက်နားလည်သွားပြီဆိုရင် ရှုလို့မှတ်လို့မရဘူးလားဒီဒါကြောင့်ဘုန်းကြီးတို့က ဒီမှာရှုနည်းမှန်နည်းတွေအပြည့်စုံမနေ့ပိုင်းမှာဆိုရင်ရှုမှတ်နည်းတွေပဲဘုန်းကြီးတို့လုပ်ငန်းစဉ်ပဲအလုပ်ပေးတရားပဲဒါကိုပဲပြောပြညနေပိုင်းကျတော့ဒါလေးတွေကိုဘုန်းကြီးတို့ခိုင်းမအောင်အထုတ်တဲ့ခါကလမှာဘယ်လိုထိမ့်သိမ့်သွားရမလဲဘယ်လိုရှုမှတ်သွားရမလဲဆိုတဲ့အားပေးတဲ့တရားလေးတွေတိုက်တွန်းတဲ့တရားလေးတွေကိုရထားတာလေးတွေကိုလည်းပဲကိုထင်းထင်းသိမ့်သိမ့်နဲ့ထင်းသိမ့်တတ်ဖို့အတွက်ဘုန်းကြီးတို့ကညနေပိုင်းကျတော့ဒီလိုတရားမျိုးလေးတွေပြောင်းပြီးဟောပေးရပါ နောက်တကဘုန်းကြီးတို့မူလာနိဓမ္မတာတာကိစ္ဆာအနုကရဏတရားဆွေးနွေးခြင်းဖြင့်လည်းပဲမိမိရဲ့ရရှိတဲ့တမာရီလေးကိုတမာဒိဋ္ဌိဉာဏ်လေးကိုစောင့်ရှောက်ပါတဲ့နောက်နံပါတ်၄နံပါတ်၄ကစိုက်ပျိုးထားတဲ့အဲ့ဒီတရားပင်လေးကိုဘုန်းကြီးတို့အခါလျော်စွာခြံစည်းရိုးလေးကတဲ့အခါလျော်စွာရေလောင်းပေးတဲ့အခါလျော်စွာပေါင်းတင်ပေးတယ်ဒီလောက်ကျင်လားဆိုတော့ကာလနုကာလအခါလျော်စွာပဋိတ္တပါဏကေ ကြလာသောပိုးတို့ကို ဟာတဲ့တဝါထိုးဆောင်ဖယ်ရှား၍ကဲအရွက်ကလေးတွေကရွက်နုလေးတွေရွက်သစ်ကလေးတွေထိုးလာပြီအဲ့ဒီရွက်နုရွက်သစ်ကလေးတွေထိုးလာရင်အဲ့ဒီအရွက်တွေကိုစားဖြည့်စည်းတတ်တဲ့ပိုးကောင်လေးတွေမကြဘူးလားကဲရွက်စားပိုးလေးတွေရွက်ဖြက်ပိုးလေးတွေကြလာအဲ့ဒီရွက်ဖြက်ပိုးလေးတွေကနေပြီးတော့ဒီအရွက်တွေအညွန့်တွေစားဖြတ်ပြရင်မိမိစိုက်ပြူထားတဲ့အပင်လေးဟာတန်တန်ဆွမ်းဆွမ်းဖြစ်ပါတော့မလား မဖြစ်ဘူးလေတန်တန်ဆောင်းဆောင်းမဖြစ်နိုင်တော့အဲ့ဒီလိုကြံ့လာတဲ့ပိုးတွေကိုလည်းပဲဒီတိုင်းလက်ခံထားရမှလားဖယ်ရှားရမှလားကြံ့လာတဲ့ပိုးတွေကိုလည်းပဲဘုန်းကြီးတို့ဖယ်ရှားပြရတယ်အဲ့လိုဖယ်ရှားပြတယ်လို့တဲ့ပဋိတ္တပဏကံဖရဏံဝိယအရဏံဝိယကြံ့လာသောပိုးတို့ကိုဖယ်ရှားတယ်လို့တရားရှုမှတ်အားထုတ်နေတဲ့ယောဂီပုဂ္ဂိုလ်ဟာလည်းပဲမိမိရဲ့ တမဋိဋ္ဌိဆိုတဲ့အသိဉာဏ်ဉာဏ်လေးမပြည့်စည်အောင်တမထာနုကရဏံတမထဖြင့်ချင်းမြောက်ချင်းကိုလည်းပဲတတ်ထပါရှုမှတ်ရမယ်တမထဘာဝနာဆိုတာကစိတ်တည်ငြိမ်မှုတမာရီကိုအထူးပြုပြီးတော့အားထုတ်တာဒီအာယုံလေးတစ်ခုတည်းကနေပြီးတော့ဘယ်မှစိတ်မရအောင်ဒီပေါ်မှာပဲတစ်ခုတည်းအာယုံပေါ်မှာပဲစိုက်ထားတာ ဝင်လေသည်ထွန်းလေသည်ရှုတဲ့ပုဂ္ဂိုလ်ဟာအဲ့ဒီဝင်လေထွန်းလေသည်လေးကိုမှပဲတခါနဲ့အဲ့ဒီပုံမှာတခါနဲ့ကပ်ပြီးမလွင့်အောင်စိုက်ထားတော့လူဟာစိတ်တင်မဟုတ်တော့ဘဲနဲ့ခေါင်းကပါတငိမ့်ငိမ့်တဆတ်ဆတ်နဲ့မဖြစ်ဘူးလားဒီနေဒီပုံမှာမလွင့်အောင်စိတ်စိုက်ထားရင်ကဟောခေါင်းကပါတငိမ့်ငိမ့်နဲ့ဖြစ်နေတာဒါတွေဘာတွေများသဘောကျနေပါလိမ့်လို့ထင်ရတယ်ခေါင်းတငိမ့်ငိမ့်နဲ့အဲ့ဒီမှာတဆတ်ဆတ်နဲ့ဖြစ်နေတာအဲ့ဒီမှာအားစိုက်ထားစိတ်လွင့်အောင်လားမလွင့်အောင်လားစိတ်မလွင့်အောင်ထု ချောင်းချစိုက်ပြီးဒီပုံမှာစိုက်ထားတာအဲ့လိုစိုက်လို့စိတ်တွေမလွင့်တော့ဘူးဥပ္ပစာရတမာရီတွေဖြစ်လာပြီအဲ့ဒီတမာရီတွေဖြစ်လာရင်ကာမျက်စန္ဒပြပါဒထိနာမိတာဥဒိစ္စကုကုဇဝီဇိကိစ္စဒီနိဝရဏတရားတွေဝင်နိုင်သေးရလားဝင်နိုင်တော့ဒီနိဝရဏတရားတွေကင်းနေပြီဆိုရင်အမှန်တိတဲ့တမာဒိဋ္ဌိဉာဏ်นี่မရနိုင်ဘူးလား ဒီတမာဒိဋ္ဌိဉာဏ်လေးပျက်စီးပါအောင်မလားမပျက်စီးတော့ဘူးဒါကြောင့်မို့သမထဘာဝနာပွားများအားထုတ်တဲ့ပုဂ္ဂိုလ်တွေမှာလည်းပဲဒီနိဝရဏတရားတွေမကင်းဘူးလားတမာဒိဖြစ်ပြီဆိုရင်ကင်းသွားတယ်လုံးဝနိဝရဏတွေမဝင်တော့တာအာယုသမီးအာယုပစ္စည်းအာယုဘာမဝင်တော့စိတ်ဆူစိတ်ပြတ်တာမရှိတော့ဥဒိစ္စကိုကိုယ်စားစိတ်တွေပြန်လွင်တာမရှိတော့ပူပန်တာတွေမရှိတော့ဌိနာမိတာတဆဆငိုက်နေတာတွေတဝတဝဝတန်းဝင်နေတာတွေမရှိတော့ ဝိသိကိစ္စယုံမှမှုလည်းမရှိတော့ဒီအာယုံမှစိတ်တွေဒီပေါ်မှာပဲမြဲပြီးတော့တည်နေတာအဲ့ဒီလိုစိတ်လေးတည်ငြိမ်နေတဲ့အခါကျတော့အမှန်သိမြင်တယ်ဒီတမာဒိဋ္ဌိဉာဏ်လေးဟာမပြည့်စည်နိုင်တော့ဘူးတဲ့ဒါကြောင့်မို့တမထတရားနဲ့လည်းပဲစောင့်ရှောက်ပေးပါတဲ့နောက်တစ်ခါနံပါတ်5ကာလာနုကာလာမကတဇာလံလုံစိတ်တဝါကဲတစ်ပင်လေးပေါက်လာလို့အရွက်ကလေးတွေနဲ့ ဝေဝေဆာဆာဖြစ်လာပြီဆိုရင်အဲ့ဒီတစ်ပင်လေးမှာပင်းကူကောင်လေးတွေရောမရောက်ဘူးလားပင်းကူကောင်လေးတွေကတခါလေအရွက်ကလေးတွေအညွန့်ကလေးတွေကိုတခါလေသူတို့ရဲ့အမှင်တွေနဲ့တခါလေလုံးထုတ်ထားတာမတွေ့ရဘူးလားကဲအဲ့ဒီလိုဆိုရင်ကိုစိုက်ထားတဲ့တစ်ပင်လေးရှင်းတန်အောင်မလားမရှင်းတန်ဘူးနော်အဲ့တော့မကတဇာလံပင်ကူအိမ်ကိုလုံစိတ်တော်ဟာဖယ်ရှင်းရမယ်အဲ့ဒီပင်ကူအိမ်တွေကိုဖယ်ပြစ်မှပင်ကူကောင်လေးတွေကိုထုတ်ပြစ်မှ အဲ့ဒီမှာအရွက်ကလေးတွေဟာသူ့ဟာသူကြီးထွားပြီးတော့ရှင်သန်နိုင်တယ်အဲ့ဒီမိမိစိုက်ပျိုးထားတဲ့တရေချူပင်လေးဟာရှင်သန်လာအောင်ကြီးထွားလာအောင်ဆိုရင်အဲ့ဒီကြနာတဲ့ပင်ကူအိမ်လေးတွေကိုလည်းပဲဖယ်ရှင်းသလိုတဲ့မက္ကဒဇန္လလောဇနံဝိယဖယ်ရှင်းသလိုဘလဝဝိပဿနာနုကနနံအားကြီးတဲ့ဝိပဿနာဖြင့်ချီးမြှောက်ခြင်းကိုတတ်တတ်ပါမှ၏ အားကြီးတဲ့ဝိပဿနာဆိုတာကတော့ဘလောင်ဝဝိပဿနာဆိုတာအထူးကြောင့်ကြစိုက်ပြီးတော့အထုတ်နေတာနိဗ္ဗာန်တရားတွေမဝင်လာအောင်ဘာတွေမဝင်လာအောင်လဲအထူးကိုရှုမှတ်တဲ့အာယုံပေါ်မှာကိုရှုစိတ်ကလေးထိုင်ရှုမှတ်ရင်ထိုင်အာယုံရက်ရှုမှတ်ရင်ရက်အာယုံသွားရှုမှတ်ရင်သွားအာယုံလျှောင်းရှုမှတ်ရင်လျှောင်းတဲ့အာယုံကိုရှုမှတ်တဲ့အာယုံပေါ်မှာကိုစိတ်ကလေးကိုဘယ်မှလွန့်ထွက်မသွားအောင်အထူးကြောင့်ကြဆိုင်အားထုတ်နေတာ တကယ်အားကြီးတယ်ဘလဝဝိပဿနာတဲ့တကယ်အားကြီးကြီးစူးစမ်းပြီးဝရိယစိုက်ပြီးအားထုတ်အဲ့ဒီလိုအားထုတ်ခြင်းဖြင့်လည်းပဲမိမိရဲ့အမှန်သိမှုဆိုတဲ့တမာဒိဋ္ဌိဉာဏ်လေးစောင့်ရှောက်ပေးပါ မပျက်စီးအောင်အဲ့ဒီလိုစောင့်ရှောက်နေရင်ဒီတမာဒိဋ္ဌိဉာဏ်လေးပျက်စီးပါအောင်မလားတကယ်ဝိပဿနာနဲ့တကယ်တမ်းသာအားစိုက်ပြီးတော့စူးစမ်းကြည့်ပါတတိမလွတ်အောင်စူးစမ်းကြည့်ပါတတိလေးမြဲနေတဲ့အတွက်ကမ္မစန္ဒ မိမိတို့သားအာယုံသမီးအာယုံတွေဝင်နိုင်သေးရဲ့လားဘာမှမဝင်နိုင်တော့မှတ်စေကလေးကြီးအမြဲနေမယ်ဘုရားပါဒနောက်ကလူချောင်းဆိုးလို့ရောတခုခုဖြစ်နေလို့ရောတခါတည်းသူ့အိတ်ကိုတကြွကြွနှိုက်နေလို့ရောစိတ်ဆိုးမှုတွေစိတ်ပြတ်မှုတွေဖြစ်ပါအောင်မလားလုံးဝမဖြစ်တော့ဘုရားပါဒနိဝရဏတွေလည်းမဝင်တော့ထိဏမိတ်တ အစာတွေဒီနေ့တော့ဆုံးစားလို့ကောင်းလိုက်တာငါကြိုက်တဲ့အာဟာရတွေငါကြိုက်တဲ့အာဟာရတွေပါလာတယ်ဆိုစားလိုက်တာဗိုက်တင်းသွားတဲ့အတွက်ခေါင်းတဆဆညိတ်နာတွေရောဖြစ်ပါဦးမလားမဖြစ်တော့ထိနာမေတာတွေလည်းမဝင်တော့ဒါဝိပဿနာကတကယ်ဝိရိယစိုက်ထားတဲ့အတွက်ကြောင့်တတိမြဲနေတဲ့အတွက်ကြောင့်ဥဒိစ္စကိုကုစစိတ်တွေကဘယ်ရောက်လို့ရောက်မှမသိအောင်ပြန်လွှင့်တာတွေရောရှိပါဦးမလားမရှိနိုင်တော့ကိုကုစ နောင်တပူပန်မှုတွေမိမိပြောမိတာပြုမိတာကြံမိတာနဲ့စပ်ပြီးတော့ပူပန်မှုတွေရောဝင်မအောင်မလားမဝင်တော့နောက်ပြီးတော့ဝီစီကိစ္စတရားနဲ့စပ်တဲ့ယုံမှမှုတွေရော ရှိပါအောင်မလားမရှိတော့အလုံးယုံမှမှုတွေကင်းပြောက်သွားအဲ့ဒီလိုဆိုတော့နိဗ္ဗာန်တရားတွေကင်းနေတဲ့အတွက်ကြောင့်မို့အမှန်သိမြင်မှုဆိုတဲ့တမာဒိဋ္ဌိဉာဏ်မပြောက်ပြတ်တဲ့အပြင်ပို့ပြီးတော့အာကောင်ထက်တန်ပြီးတော့ ဒီရုပ်ရဲ့ဒီနာမ်ရဲ့အဖြစ်ပြသဘောတွေထိအောင်အမှန်တိုင်းသိမြင်တဲ့ဉာဏ်နေမတွတ်တက်နိုင်ဘူးလားဖြစ်ပြဉာဏ်နေထိအောင်မပေါ်နိုင်ဘူးလားဒီဖြစ်ပြဉာဏ်နေပေါ်လာတယ်တမာရီအားကောင်းရင်အားကောင်းသလောက်အားမကောင်းသေးခင်မှာစပြီးအထုစမှာရှုတဲ့အခါမှာအလဲပိုင်းကိုသိတယ်ဘယ်ပိုင်းကိုသိလဲအလဲပိုင်းလေးသိတယ်ဘုန်းကြီးတို့ကဝမ်းပိုင်းနဲ့ချက်တိုင်နေရာကိုအဓိကထားပြီးတော့ ပင်တိုင်ထားပြီးတော့ရှုမှတ်ဖို့ကိုယ်တိုင်လည်းရှုမှတ်အားလုံးသောယောဂီသူတော်စင်များကိုလည်းပဲညွှန်ကြားပေးခဲ့ဘုန်းကြီးရဲ့ဒီကမ္မထာနာစရိယတတန်းအခုချိန်ဆိုရင်35နှစ်ရှိသွားပါပြီဘုန်းကြီးမာစီသာသနာရိပ်တာမှာကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးရဲ့ချီးမြှောက်မှုနဲ့ ဘုန်းကြီးဟာမာစီဆရာတော်ဘုရားကြီးရဲ့ထုပတ်တိလေးကိုဖတ်ပြီးတော့ဆရာတော်ဘုရားကြီးတိုးထွက်တာကိုအားကြဒါဥစဉ်လေးဘုရားဘုန်းကြီးတို့ဓမ္မစရိယဇာမွေးကြီးဖြည့်နေတဲ့ဘုရားဇာဖြည့်ပြီးတဲ့အချိန်မာစီဆရာတော်ဘုရားကြီးရဲ့ထုပတ်တိလေးကိုဖတ်ကြည့်မိတဲ့အခါမှာရှစ်နှစ်ရဟန်းရှစ်ဝါအရဆရာတော်ဘုရားကြီးတိုးထွက်ပြီးတော့တရားတွေအထုတ်တယ်အခုမိမိလည်းပဲလာမဲ့နှစ်ဆိုရှစ်ဝါဖြစ်တော့မယ်ငါလည်းပဲ ဆရာတော်ဘုရားကြီးတို့တောတော်မထွက်နိုင်ဘူးငါတရားအထုတ်မယ်ဆိုပြီးတော့အဲ့ဒီမှာရိတ်တာသွားပြီးတော့ဘုန်းကြီးရဟန်းရှိဝါရစအထုတ်ပါတယ်အဲ့ဒီမှာရောက်လို့သုံးနှစ်မြောက်တဲ့အခါမှာမာကြီးဆရာတော်ဘုရားကြီးကကမ္မထာနာစရိယာဖြစ်နေချီးမြှောက်ပါ မြို့သမီးယောဂီများကိုတရားဆင်မေးရတဲ့ကမ္မထာနာစရိယာဖြစ်ချီးမြှောက်အဲ့တော့ယဟန်၁၇ဝါအရလောက်ကစပြီးချီးမြှောက်ထားတာဆိုတော့အခုဟာဘုန်းကြီးယဟန်ဝါပေါင်း46ဝါရှိသွားပြီ 46နဲ့6ဟာဆိုတော့35နှစ်ရှိသွားပြီဘုန်းကြီးကမ္မဋ္ဌာန်းဆရာတက်တာ36နဲ့6နှစ်ဟာကမ္မဋ္ဌာန်းဆရာတက်တန်းဆိုလို့ကမ္မဋ္ဌာန်းဆရာ ဖြစ်တာမဟုတ်ဘူးနော်ဘုန်းကြီးယောဂီတွေကိုတရားစင်မိကြရတာနှစ်ပေါက်အချိန်ပြည့်တရားစင်မိရတာ10ရက်စခန်းလေး9ရက်စခန်းလေးရဲ့ကမ္မဋ္ဌာန်းဆရာမဟုတ်ဘူးနော်ဘုန်းကြီးတို့ကရက်ရှည်နှစ်ပေါက်ကမ္မဋ္ဌာန်းရက်ရှည်အားထုတ်တဲ့ပုဂ္ဂိုလ်တွေကိုတရားမေ့ရတာ ရရှိအားထုတ်တဲ့ပုဂ္ဂိုလ်ရဲ့အတွေ့အသည့်တွေဟာပို့ပြီးတော့အဆင့်တန်းမမြင့်ဘူးလားတကယ်အတွေ့အသည့်တွေဟာတကယ်သဘာဝကြကြသိတာအဲ့ဒီသဘာဝကြကြသိတာကိုတရားလွန်ရင်လည်းမလွန်အောင်ဘုန်းကြီးတို့ထိမ့်ပေးရတယ်ဝရိယလွန်တဲ့ယောဂီကိုလည်းဝရိယမလွန်အောင်ထိမ့်ရတယ်တရားတရားအားနည်းပြီးရော်ရဲတဲ့ပုဂ္ဂိုလ်ကိုလည်းတရားတရားအတက်အောင်တွန်းပေးရတယ်အမျိုးစုံသူတို့နဲ့လိုက်ဖက်တဲ့တရားလေးတွေကလည်းတခါလဲသူတို့ကိုအားပေးလိုက် တခါလေသူ့ရဲ့တဏှာတရားတွေလွန်ခဲ့ဝိရိယတွေလွန်နေလို့လျှော့သွားအောင်သူတို့ကိုလျှော့ချပေးလိုက် အမျိုးစုံ ပြုပြင်ပြီးတော့လုပ်ပေးရတာခုနှစ်ရက်စခန်း၁၀ရက်စခန်းလေးတွေဘုန်းကြီးတို့မဟုတ်ဘူးတစ်နှစ်လုံးနှစ်ပေါက်ဘုန်းကြီးရိတ်တာမှာအခုချိန်ထိအောင်ကြည့်လိုက်ရင်14560ရှိတယ်အခုလည်းပဲမနေ့ကမှဟိုအဖုံးလာလို့ယောဂီဘယ်လောက်ရှိလဲဆိုတော့160ကျော်လောက်ရှိတယ်ရှိနေတာပဲအဲ့ဒါပုံမှန်ပဲယောဂီ100ကျော်100ပုံမှန်ပဲ ဒါတွေဟာ10စကမ်းမဟုတ်ဘူး9ရက်စကမ်းမဟုတ်9ရက်စကမ်းမဟုတ်နှစ်ပေါက်365ရက်ဘယ်ချိန်ဘုန်းကြီးရိတ်တာတွေဝင်ခဲ့ဝင်ခဲ့ယောဂီရှိတယ်ကိုက9ရက်ဝင်ခြင်း9ရက်လာဝင်လက်3ရက်ဝင်ခြင်း3ရက်ဝင်လက်10ရက်ဝင်ခြင်း10ရက်ဝင်လက်ကိုဝင်နိုင်တဲ့လောက်ပဲ2လဝင်ခြင်းတဲ့ပုဂ္ဂိုလ်2လနောက်ဆုံးဘုန်းကြီးစူးစမ်းနေတဲ့ပုဂ္ဂိုလ်ဆို၄၅6လထိအောင်ခွင့်ပြုထားတယ်တတ်မှတ်ချက်ကတော့2လတတ်မှတ်ထားတယ်ဒါပေမဲ့လို့တကယ်လူလူလန်းလန်းစူးစမ်းတဲ့ပုဂ္ဂိုလ်ဆိုရင်အချိန်ကြီးပို့ပို့ပေးပြီးတော့အထောက်စီပါတယ် အဲ့ဒီလိုကြိုးစားရပါတယ်အဲ့တော့ဒီဝရိယနဲ့တကယ်တမ်းကြိုးစားအထုတ်သွားတဲ့ပုဂ္ဂိုလ်များကြတော့ဒီတမ္မာဒိဋ္ဌိဉာဏ်လေးဟာအာကောင်းထက်သန်ပြီးတော့ယုံနာဖြစ်ပြရဲ့သဘောတွေကိုယ်တိုင်ဉာဏ်နဲ့တွေ့ရတယ်အစာပိုင်းလေးမှာအာထုတ်စားမှာဖောင်းမှုပိန်မှုလေးကိုရှုတယ်ဆိုရင်ဖောင်းတာလေးရဲ့အလယ်ပိုင်းပိန်တာရဲ့အလယ်ပိုင်းဒါပဲသိတယ်အစာပိုင်းလည်းမသိဘူးဆုံးပိုင်းလည်းမသိဘူးနောက်ဆရာသမားကနေသူ့ကိုအထုတိုက်တွန်းပြီးညွှန်ကြားပေးရတယ် အဲ့ဒီခါမှာသူကိုယ်၌ကလည်းစိတ်ပါလက်ပါကြိုးစားလာပြီဆိုရင်အစာပိုင်းရောအလယ်ပိုင်းရောအဆုံးပိုင်းရောတည်လာတယ်။၃ပိုင်းဘယ်နှပိုင်းတည်တာလဲ။ပထမတော့ကအလယ်ပိုင်းပထမတည်တာဘယ်ပိုင်းလဲ။ဟောဒုတိယချက်ကြတော့အစာအလယ်အဆုံး၃ခုစလုံးမတည်ရဘူးလား။ဖောင်းမှုရဲ့အစာ ဖောင်းမှုရဲ့အလယ်ဖောင်းမှုရဲ့အဆုံးကုန်တည်တယ်။ဥပ္ပံထီပင်ဖြစ်တည်ပြက်ဒါမယ် အဖြစ်တာလည်းသိတယ်လေတီတာလည်းသိတယ်ဖြစ်သွားတာလည်းသိတယ်အဲ့ဒီကနေအားကောင်းလာတဲ့အခါကျတော့ဟောတံမြင်ညာလက္ခဏာအလဲပိုင်းပြောက်သွားပြီးတော့အဖြစ်နဲ့အပြဲဒါပဲသိတယ်ဖြစ်မှုပြမှုညာနေဒီခါလေးအဲ့ဒီမှာပေါ်လာဘုန်းကြီးတို့ယောဂီများကိုဘုန်းကြီးတို့တရားမေးတဲ့အခါတကယ်သူ့ရဲ့ပုံမှန်ကိုစပြီးတော့အားထုတ်ပြီးတော့ကိုသိတာကိုပြောမယ်ဆိုရင်သဘာဝလက္ခဏာကစရမယ်ဘယ်ကစရမှာလဲ ဒီလိုမဟုတ်ဘဲနဲ့တာမင်ညာလက္ခဏာကိုတပည့်တော်ဖြစ်ပြမြင်ပါတယ်ဆိုရင်သူညံနေအစဉ်တိုင်းလားကြောနေတာလားကြောနေတယ်တဘာဝလက္ခဏာကိုဘုန်းကြီးပြန်ရအောင်ဘုန်းကြီးတို့ပြန်ချရတယ်အဲ့ဒါကိုပြန်ပြောအဲ့ဒီမှတ်တဲ့ခါမှာတေချာမှတ်ခဲ့တေချာသိအောင်မှတ်ခဲ့သူဘယ်လိုသဘောတက်လာလဲဖောင်းနေဆိုရင်ဘယ်လိုသိလာလဲပိန်နေဆိုရင်ဘယ်လိုသိလာလဲပြောကြွတယ်ဆိုရင်ဘယ်လိုသိလာလဲလှမ်းတယ်ဆိုရင်ဘယ်လိုသိလဲချတယ်ဆိုဘယ်လိုသိလဲပြောတကယ်တဘာဝကိုသူတေချာမြင်ပြီလားမမြင်သေးဘူးလားဘုန်းကြီးတို့ဒါကိုနားထောင်ရတယ် ဒါကိုမြင်လာပြီဆိုတဲ့ပုဂ္ဂိုလ်ကြတော့စောစောကပြောတဲ့တေကတလက္ခဏာသူပြောတဲ့အပြောထဲမှာအစာပိုင်းအလယ်ပိုင်းအဆုံးပိုင်းတွေသူပါနေပြီလားရှုတဲ့အခါရောပါအောင်ရှုနိုင်နေပြီလားဒါကိုသိချင်ကြည့်ရတယ်အဲလိုကြည့်ပြီးမှသူနောက်ဆုံးတာမညာလက္ခဏာရဲ့အဖြစ်ဖြစ်ဉာဏ်ကိုသူအမှန်မြင်နေပြီဆိုတာကိုအမှန်မြင်တဲ့အတိုင်းအဲ့ဒီကြမှာလက်ခံရတယ်ဒီလိုမဟုတ်ဘဲနဲ့တော့ဖြင့်ကြော်ပြီးတော့ဉာဏ်ကြော်ပြီးတော့ပြောလို့မရအောင်အဲ့ဒီလိုဘုန်းကြီးတို့ကယောဂီတွေမြောင်များစွာကို တောင်းနဲ့ချီပြီးတော့မြောင်များစွာကိုတစ်နှစ်တစ်နှစ်ကိုတောင်းတောင်းနဲ့ချီပြီးတော့ဘုန်းကြီးယောဂီအတွေ့အကြုံအဲ့လိုလေ့လာခဲ့ရပါခဏရက်တူလေးအထုတ်တဲ့ပုံကိုယ်လေးလေ့လာရတာမဟုတ်ပါဘူးအဲ့ဒီလိုလေ့လာပြီးတော့အထုတ်ရတာဖြစ်တော့တကယ်တမာတိဖြစ်ဖို့လေတကယ်ကြိုးစားယူရပါတယ်တာမန်နဲ့ဖြစ်တာမဟုတ်ပါဘူးဘုန်းကြီးတို့ဒီမာစီရိတ်တာကတရားများများနာတာမဟုတ်ပါဘူးတရားများများအထုတ်တာတရားကိုတစ်ချိန်ပဲနာရတယ်ရှေးတုန်းကဆိုတရားနာခြင်းမရှိဘူးအထုတ်ချိန်ပဲတတ်မှတ်တယ် တရားဟောတာမရှိဘူးတရားမေးရင်ဆွေးနွေးရင်သာဆရာဘုန်းကြီးကတရားကြောင်းလေးတွေပြပြပြီးတော့ဟောရင်းနဲ့ဆွေးနွေးသွားတယ်သူ့ကိုအားပေးသွားတယ်တိုက်တွန်းသွားတယ်ဒီလိုပါနောက်ကြတော့မှဒီတရားကိုနေ့စဉ်တဏှာကြီးတဏှာကြီးတရားတပွဲတပွဲဟောပြီးတော့အားပေးတရားဟောပေးပါတယ်အာထုတ်တာကိုပဲအထူးအပြုပြီးတော့ညွှန်ကြားပေးပါတယ်အာထုတ်တဲ့အခါမှာလည်းပဲရှေ့အမှတ်နောက်အမှတ်စအောင်ရှေ့ တမာရီနောက်တမာရီစအောင်တစက်ထဲနေအောင်အထုခိုင်းပါတယ်အဲ့လိုတစက်ထဲနေအောင်အထုခိုင်းတဲ့အတွက်တာမန်တရားတရားလောက်နဲ့တော့ရိတ်တာမနေနိုင်ပါဘူးထွက်ပြေးတာပါတာမန်တရားတရားလောက်နဲ့လည်းပဲရိတ်တာကိုမရောက်လာပါဘူးအမြဲတမ်းပြင်းထန်နေဆိုပြီးတော့ရှောင်ကြတာကွင်းကြတာကြောက်ပတ်ပြေးနေကြတယ်အဲ့တော့အားထုတ်ခြင်းနဲ့တခြားရိတ်တာသွားလိုက်တော့တာပဲဒီမှာတော့မလာရတော့ဟာတရားဒီလိုပြင်းပြင်းထန်ထန်အားထုတ်ရတယ်ဆိုပြီးတော့တကယ်တမ်းကျတော့ အစာပိုင်းတမာရီမဖြစ်ခင်လေးလောက်သာယောဂီကပင်ပန်းတာပါစိတ်တည်ငြိမ်မှုတမာရီဖြစ်သွားပြီဆိုရင်စောစောကပင်ပန်းလာတဲ့ရင်းစားတွေပြန်မရဘူးလားတမာရီရသွားပြီဆိုရင် ပြောင်းကျင်ရွှေ့ကျင်စေရှိသေးလားထကျင်ထန်ကျင်စေရှိသေးလားလုံးဝမရှိတော့တထိုင်တထိုင်ဆိုရင်တခါရင်စောင့်ရှောက်တဲ့တာဝန်ခံဖြစ်တဲ့ပုဂ္ဂိုလ်ကယောဂီစောစားခြင်းရောက်နေပြီထားပါတော့ဖြုတ်ပါတော့ညဆိုရင်လည်းပဲ9နာရီထိုးပါပြီဖြုတ်ပါတော့ လာကိုတတိပေးယူရတာအဲ့ဒါဘာကြောင့်လဲတရားအမှတ်တွေကောင်းလို့လားမကောင်းလို့လားတမာရီအားတွေညော့နေလို့လားတက်နေလို့လားတရားဖြုတ်ကိုမဖြုတ်ချင်တော့အဲ့ဒီလောက်ထိအောင်ရင်းစားပြန်ရပါတယ်စောစောကအပင်ပန်းကြီးစွာကြိုးစားထားလို့ရလာတဲ့တမာရီအချိန်တွေအားကောင်းလာရင်အားကောင်းသလောက်ပါအခုလည်းပဲအဲ့ဒီကနေတမာရီအားတွေကောင်းလာတဲ့ပုဂ္ဂိုလ်ဟာအခုတမာဒိဋ္ဌိဆိုတဲ့အတိမှန်အမြင်မှန်လေးရ အဲ့ဒီမြန်အတိမအမြင်မှန်လေးကနေဆက်လက်ပြီးတော့ရှုသွားရင်ဖြစ်ဖြစ်ဉာဏ်တွေပေါ်လာမယ်ဒီဉာဏ်တွေအားကောင်းလာရင်အနတ္တ ानु ပဒနာဉာဏ်အဲ့ဒီဉာဏ်ကတော့ဖြင့်ကိုယ်လိုတိုင်းမဖြစ်တာကိုသဘောပေါက်သွားတယ်အဲ့ဒီဉာဏ်တွေအားကောင်းလာတဲ့ခါကျတော့မှယုံ nant ဖြစ်ဖြစ်ဒီပြက်စဲသွားတဲ့အငိမ့်တဲ့နိဗ္ဗာန်ကိုယ်တိုင်မျက်မှောက်တွေ့တည်သွားမှာပါဒါဟာလည်းပဲတကယ်ကြိုးစားတဲ့ပုဂ္ဂိုလ်မှာတော့ဒီ9ရက်အတွင်းရောမရနိုင်ဘူးလား9ရက်အတွင်းနဲ့လည်းရနိုင်ပါတယ်ဒါကြောင့် ကိုကိုရအောင်ကြိုးစားခဲ့လို့ရလာတဲ့တမာဒိဋ္ဌိဆိုတဲ့အသိအမြင်အမှန်ကန်တဲ့တမာဒိဋ္ဌိဉာဏ်လေးကိုမိမိတို့ဒီတရား၅မျိုးနဲ့မဆောင်ရှောက်ဘူးอ่ะမဆောင်ရှောက်ရဘူးလားနံပါတ်1ကသီလနဲ့ဆောင်ရှောက်နံပါတ်2ကအကြာမြင်ဘ ਹੁ တုဒ္ဒနဲ့ဆောင်ရှောက်နံပါတ်3ကဆွေးနွေးခြင်းဖြင့်ဆောင်ရှောက်ရမယ်နံပါတ်4ကသမထဘာဝနာဖြင့်ဆောင်ရှောက်ရမယ်နံပါတ်5က ကဲဒီ၅မျိုးနဲ့စောင့်ရှောက်သွားရင်ဒီတမာဒိဋ္ဌိဉာဏ်လေးမပြည့်စည်ပဲနဲ့အထက်ထက်ဉာဏ်လေးထိအောင်မရနိုင်ဘူးလားပါရမီတို့ရှိမယ်ဆိုရင်ဆင်းရဲငြိမ်းတဲ့ဘုန်းကြီးတို့ယောဂီများဝိမု ക്തി ဒုက္ခဆိုတဲ့လွတ်မြောက်မှုချမ်းသာထိအောင်မရနိုင်ဘူးလားကဲဒီလိုဆိုရင်ဘုန်းကြီးတို့ဒါလေးကိုအထက်ကရာဆရာဖွင့်ပြထားတဲ့ဥပမာလေးနဲ့ဘုန်းကြီးတို့ဒါလေးစမ်းဟပ်ပြီးတော့ဆောင်းပုဒ်လေးတွေစီထားတယ်အဲဒီဆောင်းပုဒ်လေးဆိုကြည့်အောင်ကဲအားလုံးလိုက်ဆိုကြ တရေချိုမျိုးပင်ဆိုင်ပြိုးစီယိုလုံရမည်တရေချိုမျိုးပင်ဆိုင်ပြိုးစီယိုလုံရမည်ဆိုကြည့်ပါ တရားမှတ်ကြယောဂီကသီလလုံရမည်တရားမှတ်ကြယောဂီကသီလလုံရမည် သူဥပမာဥပမေယလေးနှစ်ခုစပြထားတာနော်တရေချုံမျိုးစိုက်ပျိုးတဲ့ပုဂ္ဂိုလ်ဟာစိုက်ပျိုးပြီးရင်ခြံစည်းရိုးလုံအောင်ကံရမယ်တရားရှုမှတ်နေတဲ့ပုဂ္ဂိုလ်ဟာလည်းမိမိရဲ့တမာဒိဋ္ဌိလေးမပြည့်စည်အောင်ဘာလုံးကြုံရမလဲအဲသီလလုံရမယ်ကဲနောက်နံပါတ်1တင်တော်လောက်စွာရေကိုသာလောင်းကားပေးရမည်တင့်တော်လောက်စွာရေကိုသာ လောင်ကာပေးရမည်သုဘဝိပတ်ရှုပွားယောဂီများတရားနာရမည်ဝိပတ်ရှုပွား ယောဂီများတရားနာရမည်သုကဲတရေချူမျိုးလေးစိုက်ပြုတ်ပြီးရေမလောင်းရင်ဒီပင်ရှင်သန်ပါမလားအဲဒီလိုပဲဝိပဿနာတရားပွားများအားထုတ်လို့မိမိတမာဒိဋ္ဌိအသိဉာဏ်လေးရှိနေတဲ့ပုဂ္ဂိုလ်ဟာ ဒီသမာဓိတိလေးမပြည့်စည်ဖို့အတွက်အကြမ်းမြင်ဘုသူတာတွေထိမ့်သိမ်းဆောက်ရှောက်နိုင်ဖို့ဘုသူတာမလိုဘူးလားအဲ့ဒီလိုလိုတဲ့အတွက်တရားတွေများများနာဖို့မလိုဘူးလားကဲဒီနေ့တော့ပြင်မလိုက်တာငါတော့ငါတော့မခေါ်ရနဲ့တော့ငါအိတ်နေရပါမယ်ဆိုတရားမနာရင်ဒီနေ့လိုတရားမျိုးနာခွင့်ရပါမလားသိခွင့်ရပါမလားမသိရင်ကိုယ့်ရဲ့သမာဓိတိလေးဆောက်ရှောက်လို့ဖြစ်ပါမလားမဆောက်ရှောက်တတ်တော့အခုဆောက်ရှောက်ပုံဆောက်ရှောက်နည်းလေးတွေကိုနှီးရသွားပြီဟုတ်တယ်မဟုတ်လား အဲဆောင်းလျှောက်ပုံဆောက်ရှင်နေနီးသွားပြီနောက်တစ်ခါနံပါတ်3မြေတောင်မြောက်ပေးမြေတောင်မြောက်ချင်းအပင်ရင်ရှင်းလင်းပေးရမည်မြေတောင်မြောက်ချင်းအပင်ရင်ရှင်းလင်းပေးရမည် ရှုမှတ်ရတာပွင်လင်းစွာလျှောက်ခါဆွေးနွေးကြရမည်ရှုမှတ်ရတာပွင်လင်းစွာလျှောက်ခါဆွေးနွေးကြရမည် ရေတရေပင်လေးကိုရှင်းသားအောင်ဆိုပြီးရေတော့လောင်းပေးပါရဲ့ခါလေးရောဆိုဒါပေမဲ့ပေါက်လာတဲ့အမြင်ရင်းကပေါင်းမြက်ဒေတာမဖြစ်စီမရှင်းလင်းပြီးဘူးပေါင်းဆွမပေးဘူးမြေတော်မြောက်မပေးဘူးဆိုရင်ဒီမြက်ပင်လေးပေါင်းပင်လေးကတခါတည်းဖုံးအုပ်ပြီးတော့ဒီပင်လေးရှင်းသားနိုင်မှာအောင်မလားကြီးထွားနိုင်မှာအောင်မလားမကြီးထွားနိုင်တော့ဘူးဒါကြောင့်မို့ပေါက်လာတဲ့အမြင်ရင်းကအားလုံးအဖြစ်အစည်းဖြစ်တဲ့ပေါင်းမြက်တွေကိုမရှင်းလင်းရဘူးလားမြေတောင်ရောမြောက်မပေးရဘူးလား ဒါမိမိတစ်ပင်လေးကြီးထွားအောင်နော်အခုယောဂီတို့ကြတော့မိမိရထားတဲ့တမာဒိဋ္ဌိဉာဏ်လေးကြိုးစားပြီးတော့ကိုယ်ပင်မစိတ်ပင်မခံပြီးကြိုးစားထားတာတမာဒိရဖို့ဆိုတာအပင်မမခံမနဲ့ရပါမလားအခုပင်မခံပြီးတော့ထိုင်တဲ့ဣရိယာပုနဲ့ရှုရက်တဲ့ဣရိယာပုနဲ့ရှုဈဉ္ညာဣရိယာပုနဲ့ရှုရှုနေအဲ့ဒီလောက်ကိုကြိုးစားပြီးတော့ပင်မခံပြီးကိုယ်ပင်မစိတ်ပင်မခံပြီးကြိုးစားပြီးတော့ရှုလို့ရလာတဲ့တမာဒိလေးကြောင့် သိလာတဲ့သိမြင်မှန်မှုဆိုတဲ့တမာဒိဋ္ဌိဒီမပြည့်စည်ဖို့ဆိုရင်မိမိတို့ဒီမှာတတ်သိနားလေတဲ့ဆရာသမားနဲ့မိမိတွေ့သိတာလေးတွေဆွေးနွေးဖို့လျှောက်ထားဖို့မလိုဘူးလားကဲဆွေးနွေးတဲ့အခါကျတော့မိမိရဲ့ရှုမှတ်မှုလေးတွေမှားသွားရင်လည်းပဲလမ်းမှန်လေးတည့်ပေးလိုက်တော့ဟောဒီလမ်းလေးတိုင်းလျှောက်သွားရင်လမ်းမှန်မရောက်ဘူးလားအေးအဲ့ဒီတိုင်းပဲအမှားတွေမတွေ့အောင်ကိုရှုမှတ်နည်းလေးတွေမှန်မှန်ကန်ကန်ဖြစ်အောင် မမကန်ကန်ဖြစ်တဲ့အတွက်ကြောင့်မို့ကိုယ့်ရဲ့တမာတိတွေအားကောင်းလာတဲ့အခါကျတော့တမာတိထိတမာဒိဋ္ဌိလေးပြည့်စည်နိုင်မှာအောင်မလား။ရေးတမာဒိဋ္ဌိလေးမပြည့်စည်နိုင်တော့ဘူး။ဒါကြောင့်မို့တရားရှုမှတ်လို့တွေ့တိလာတဲ့အတွေ့အထိလေးတွေကိုပြန်ပြီးတော့ဆွေးနွေးပါ။ဆွေးနွေးပါမေးမြန်းပါလျှောက်ထားပါ။နောက်တစ်ခါနံပါတ်၄နံပါတ်၄ကဘုန်းကြီးတို့ယောဂီများတစ်ပင်မှာကြလာတဲ့ပိုးကောင်လေးတွေရှိတယ်။စိုက်ပျိုးထားပြီးတော့ပေါင်းမြက်တွေတော့ရှင်းပြီးအပေါ်က တဲ့ရွက်ကလေးတွေကိုစားတဲ့တဲ့ရွက်ဖြစ်တဲ့ပိုးလေးတွေမရှိဘူးလားတဲ့ရွက်စားပိုးလေးတွေမရှိဘူးလားအဲ့ဒီပိုးတွေကစားပြလိုက်မယ်ဆိုရင်ဒီပင်လေးကြီးထွားပါအောင်မလားဒါကြောင့်အဲ့ဒီပိုးကောင်တွေကိုလည်းပဲမလုပ်ရမှာလေအေးဖယ်ရှားရမယ်ဆိုလိုက်တစ်ပင်ဖြညာပိုးကောင်များဖယ်ရှားကြရမည်တစ်ပင်ဖြညာ ပူကောင်းများဖေရှားကြရမည်ဆုလိုက်စူးစိုက်ရှုပွားနိဝရဏများဖယ်ရှားကြရမည်စူးစိုက်ရှုပွား နိဝရဏများဖယ်ရှားကြရမည်သုကဲဒီသစ်ပင်လေးမှာရှင်သန်လာတဲ့သစ်ရွက်ကလေးတွေကိုပိုးတွေကစားပြစ်လိုက်တဲ့ဆိုရင်ဒီသစ်ပင်လေးမကြီးထွားမရှင်သန်နိုင်တယ်လို့ပဲအခုယောဂီပုဂ္ဂိုလ်များမှာလည်းပဲ ဒီနိဝရဏတရားတွေဆိုတဲ့ကာမိသန္တာပြပါဒနိဝရပြပါဒဌိနမိတာဥဒိစ္စကုကုစဝိသိကိစ္စဆိုတဲ့နိဝရဏဆိုတဲ့အဖြစ်ပိုးတွေဒီနိဝရဏတွေဝင်နေရင်တမာရိရပါဦးမလားတမာရိရရင်အမှန်တိုင်းသိတဲ့ဒီဉာဏ်လေးကိုမပြည့်စည်အောင်စောင့်ရှောက်နိုင်မှာမလားအထက်ထက်ဉာဏ်တွေရောဝိပဿနာဉာဏ်တွေတိုးတက်နိုင်မှာမလားကဲမတိုးတက်နိုင်ဘူးဆိုရင်အဲ့ဒီနိဗ္ဗာန်တရားတွေကိုလက်ခံရမှာလားပယ်ရှားရမှာလားဟေးဒါတွေကိုကိုကရှုမှတ်ပြီးတော့နိဗ္ဗာန်တရားတွေလက်ခံမနေနဲ့ တချို့ကဒါတရားတွေးတာပဲဆိုတရားတွေတွေးတက္ကတရားမှာဟောဘုန်းကြီးတရားလျှောက်ရမှာပဲဆိုတရားငါပါးကြီးလျှောက်ရပါမလဲမနေ့ကငါဘာပြောထားဒီနေ့ဘာပြောရင်ကောင်းမလဲအဲဒါတွေတွေးနေလို့ရှိရင်ရောရှေ့ကိုအမှတ်ကဖြစ်ပါဦးမလားရှုမှတ်မရှုမှတ်နိုင်တော့ဘူးဆိုရင်တမာရီရောရပါတော့မလားမရနိုင်တော့အဲ့ဒီနိဝရဏတရားတွေလက်ခံရမှာလားပယ်ရမှာလား အားလုံးပယ်လိုက်ဘာအတွေးမှမဝင်စီနဲ့ဘာစိတ်ကူးမှမဝင်စီနဲ့ကောင်းတဲ့စိတ်ကူးလည်းမဝင်အောင်မကောင်းတဲ့စိတ်ကူးလည်းမဝင်အောင်အဲ့ဒီလိုကောင်းစိတ်မကောင်းစိတ်တွေဝင်နေပြီဆိုရင်လည်းဒါနိဝရဏပဲအဲ့ဒီနိဝရဏဝင်နေပြီဆိုရင်တမာရီမဖြစ်တော့တမာရီမဖြစ်ရင်ရှေ့ဝိပဿနာဉာဏ်นี่ဖြစ်ပါမလားမဖြစ်တော့ဒါကိုလက်ခံရမှာလားပယ်ရမှာလားပယ်ရမှာနောက်တစ်ခါနံပါတ်5ဆိုလိုက်တွင်ညှိရှက်လေပင်ကိုအိမ် ပယ်နှိမ်ကြရမည်တွင်ညိရှိလေပင်ကူအိမ်ပယ်နှိမ်ကြရမည်သုတာယာတွင်ညိ နိကန္တိမတိပေယမိတာယာတွေ့ညိနိကန္တိမတိပေယမိ ကဲဒီတော့ဘုန်းကြီးတို့ဒီမှာသစ်ပင်လေးစိုက်ပျိုးထားပြီးတော့အပင်လေးပေါက်လာအရွက်ကလေးတွေတန်ဆွမ်းလာပြီဆိုရင်အဲ့ဒီမှာဒီအရွက်ကလေးတွေကိုလိမ်ပြီးတော့အိမ်တဖွဲလှုပ်တဲ့ပင်ကူအိမ်နေပင်ကူတွေမရောက်ဘူးလားကဲပင်ကူတွေကရောက်ပြီးတော့ကိုယ်အရွက်ကလေးတွေကိုတခါလဲသူ့ရဲ့အမွှေးအမှင်တွေနဲ့တခါလဲရှစ်လိတ်ပြီးတော့လိတ်ထားပြီးတော့သူကအတွင်းနဲ့အိမ်ဖွဲနေကဲအဲ့ဒီမှာဒီအရွက်ကလေးတွေဟာကြီးထွားပါအောင်မလားရှင်းတန်ပါအောင်မလား လုံးဝကြီးထွားရှင်သန်မှုမဖြစ်တော့ဒီအရွက်ကလေးတွေဒီအပင်လေးကြီးထွားဖို့ရှင်သန်မှုအတွက်ဆိုရင်အဲ့ဒီပင်ကူတွေကိုဘာလုပ်ရမှာလဲဖယ်ရှင်းရမှာပဲအဲ့ဒီလိုဖယ်ရှားပြရမှာပဲအဲ့ဒီတိုင်းပဲအခုယောဂီတို့ဟာတမ္မာဒိဋ္ဌိဆိုတဲ့အမြင်ကောင်းမြင်မှန်ရုပ်သဘောနာသဘောသိတဲ့အမြင်မှန်နေအဖြစ်ဖြစ်သဘောကိုသိတဲ့အမြင်မှန်နေအဲ့ဒီအမြင်မှန်သိမြင်တဲ့တမ္မာဒိဋ္ဌိဉာဏ်လေးမပြည့်စည်ဖို့အတွက်မိမိတို့မှာနိကန္တိ နိကန္တိဆိုတာတရားပေါ်မှာနှစ်သက်ตายမှုလို့ပြောတာဘယ်ပေါ်မှာနှစ်သက်နေတာလဲကိုတွေ့တာလေးနဲ့ကိုသဘောတွေကြားကိုဟာကိုတရားတွေတော့ငါတော့ပြည့်စုံနေပြီစိတ်ကထင်ပြီးတော့ဒါလေးနဲ့သဘောကျဒါလေးနဲ့သဘောကျပြီးတော့ဘုန်းကြီးတို့ဘာပဲဖြစ်ဖြစ်ပုံလေးပြောကြတာကိုဟိုးတုန်းကငငယ်တုန်းကအားထုတ်လို့ရခဲ့တာလေးကိုအဲ့ဒီဟာလေးကိုပြန်ရအောင်မလားတဲ့ ဒါလေးကို तू ပြန်ပြီးတော့မျောလင့်နေတာဟုတ်တယ်မို့လားဟိုတုန်းကအာထုတ်တာဟိုရွယ်လေအခုကဘုန်းကြီးတို့တခါတည်းထန်ရထန်ရင်ကျွတ်ကျွတ်ကျွတ်နေလုံနေတာတခါတည်းခါချိုးလိုက်ရကိုလှဲ့လိုက်ရစောင်းလိုက်ရနဲ့တခါတည်းဒူးဖြေလိုက်ရဒီရွယ်ကြီးကြံမှာဒီချိန်ကြံမှာပြန်အာထုတ်တော့အဲ့ဒီညာမျိုးအခုလို့တရက်နှစ်ရက်၅ရက်9ရက်နဲ့ပြန်ရပါမလားကဲတမာရီတောင်ရပါမလားမလွယ်ဘူး လွယ်ဘူးအဲ့ဒါတွေကိုပြန်ပြန်ပြီးတော့ငတ်ညိမနေနဲ့ဟိုတုန်းကဖြစ်ခဲ့တာတွေဟိုတုန်းကတွေ့ခဲ့တာတွေဟိုတုန်းကဘယ်လိုဖြစ်ခဲ့တာတွေအမလီဟိုတုန်းကဆိုရင်တပြိုတထိုင်တထိုင်ဆိုရင်ဘဏ္ဍာနာရီအခုဆိုရင်ဘယ်နှမိနစ်ဒါပဲတိတ်ကွာသွားပြီအဲ့ဒါတွေကိုဟိုတုန်းကရခဲ့တာတွေကိုပြန်ပြန်ပြီးမျှော်လင့်တောင်းတပြီးတော့နေခြင်းဟာဒါကိုရနေတဲ့တရားပေါ်မှာကိုတာယာနေတာ နှစ်သက်နေတာဒီနေ့အားထုတ်ရင်ဘုန်းကြီးတို့တရားဆွေးနွေးတဲ့အခါလျှောက်တဲ့အခါ ဒီနေ့အားထုတ်တာလေးတွေကိုပဲပြန်ပြောပြမနေ့ကဟာတော့ဘုန်းကြီးတို့လက်မခံမနေ့ကဟာပြီးခဲ့ပြီဒါတွေပြန်မပြောနဲ့အချိန်ကြာတယ်အချိန်ဟာဘုန်းကြီးတို့ရွှေပဲဒီအချိန်ကိုသုံးချရမှာဒီအချိန်လေးကိုကိုယ့်အတွက်ကောင်းကောင်းသုံးချနိုင်ရင်နိဗ္ဗာန်ထီအောင်ကြိုးမရနိုင်ဘူးလားရနိုင်တယ်ပြောရင်ဆိုနေတာနဲ့ပဲအချိန်တွေဖြုံးလို့ဖြစ်ပါမလားမဖြစ်ဘူးလူရင်းတူရှင်းမယ်ဒါပဲဘုန်းကြီးတို့ကျေးဇူးတော်ရှင် ရွှေတော်ကုန်းဆရာတော်ဘုရားကြီးလိုတူတူရှင်းရှင်းပိုမသွင်းလူရင်းပြောတတ်စီဆိုတာပဲလူရင်းပဲပြောအချိန်နေမဖြုံးနဲ့ကိုယ့်အကိုဟိုကြီးလှက်ပတ်ပြောဒီလှက်ပတ်ပြောအချိန်နေမဖြုံးနဲ့ဒီဘုန်းကြီးမှလည်းဒီတယောက်တည်းမဟုတ်ဘူးနောက်တယောက်နောက်တယောက်နောက်တယောက်ဆိုတော့ဒါပဲထပ်ထပ်နားထောင်နေရတာဆိုလွယ်တယ်မဟုတ်ဘူးနော်လွယ်တာမဟုတ်ဘူးနော်ဒီလူကပြောတော်လဲဒါပဲဟိုလူကပြောလဲဒါပဲဟိုလူကပြောလဲဒါပဲအခုဆိုရင်တယောက်ကလာလဲဝေဒနာပဲတယောက်ကလာလဲဝေဒနာပဲ တယောက်ကလာလဲစိတ်ထွက်တာပဲဒါကြီးတယ်ဆိုတော့ဒါပဲနားထောင်နေရတာလေဒါလေးကိုပဲအခုကြတော့ဘုန်းကြီးတို့ဟိုမှာကြတော့ယောဂီများတယ်များတော့တတုတ်ခေါ်ရင်10ယောက်ခေါ်တယ်10ယောက်အုပ်စုအုပ်စုလိုက်ခေါ်လိုက်တယ်10ယောက်အုပ်စုကိုဘုန်းကြီးပြောချင်တာကိုအဲ့ဒီ10ယောက်အုပ်စုကိုတယောက်ပြောတာနဲ့တယောက်တည်းပဲပြောလိုက်တယ်နောက်က10ယောက်ကအကုန်လုံးကြားပြီးပြီးပြီနောက်တော့ဘာမှပြန်ပြောစရာမလိုတော့ဟိုတယောက်ချင်းရှစ်တက်လာတော့ဘုန်းကြီးလည်းပဲကြာတော့အားလေးကိုချအောင် အားလေးကို6လို့ဒီတယောက်လည်းဒါတစ်မျိုးပဲပြောတာနောက်တစ်ယောက်လည်းဒီတစ်မျိုးထပ် ပြောနေရတာဆိုတော့တကယ်လို့ဒါဒီပုံကိုယ်တွေကစုပြီးရှင်နှံ့စုနေမယ်ဆိုရင်ဘုန်းကြီးဒီတယောက်ပြောလိုက်တာနဲ့အားလုံးနောက်ကကြားပြီးပြီးသွားပြီဒါလေးပဲပြောစရာဒါပဲအဲခုဘုံမှာကတော့အဲ့လိုစုပြောလိုက်တယ်ဒီမှာကတော့အခုလိုတယောက်ချင်းဆိုတော့တယောက်ချင်းနဲ့ဒါပဲပြန်ပြန်ပြီးအားပေးဒါပဲပြန်ပြန်ပြီးတော့ပြုပြင်ပေးရတာဒါကြောင့်ဝိပဿနာရှုမှတ်တဲ့အခါကျတော့ဒီနိကံဒီတရားတွေကဘယ်နေရာမှာဖြစ်ပေါ်လဲဆိုဖြစ်ပြဉ္ဉံပေါ်တဲ့အခါ ဘယ်ဉာဏ်ပေါ်တဲ့အခါလဲအေးဖြစ်ပြဉာဏ်ပေါ်တဲ့အခါဆိုတာဘုန်းကြီးတို့ဉာဏ်နဲ့ပြောမယ်ဆိုဥဒယဘယဉာဏ်ဘယ်ဉာဏ်လဲဥဒယဆိုတာဖြစ်တာဘယဆိုတာပြက်တာဖြစ်မှုနဲ့ပြက်မှုကိုသိတဲ့ဉာဏ်ဆိုတာအဲ့ဒီဉာဏ်ပဲအဲ့ဒီဉာဏ်ရောက်ပြီဆိုရင် ဟောဒီနိကန္တိဆိုတဲ့ဒီမှာတရားပေါ်မှာနှစ်သက်မှုဓမ္မရာဂဓမ္မနန္ဒီအဲ့ဒီမှာကိုတရားနဲ့ကိုကိုနှစ်သက်ပြီးတော့သဘောကျပြီးရှေ့ကိုမတိုးတက်တော့လား ရှေ့ကိုမတိုးတက်တော့ဘူးရှေ့ထက်ထက်ညံနေမရတော့ဘူးဒါကြောင့်မို့မေတ္တာဖို့တာလို့ပြောတာတကယ်တော့အဲ့ဒီညံရောက်နေပြီဆိုကောင်းလိုက်တာမှကိုပြောရရင်တော့မျက်စိတောင်ဖွင့်မကြည့်ချင်တော့တရားအဲ့လောက်ကောင်းတာအဲ့ဒီလိုကောင်းတဲ့အစဉ်မျိုးကိုဘုန်းကြီးတို့ယောဂီများကိုအားထုတ်စေချင်တာအဲ့ဒီလောက်အစဉ်မျိုးလေးရသွားစေချင်တာအထက်ထက်ဟာတွေကိုဒါလေးနေအောင်အခုချက်ချင်းကြီးလည်းပဲမညံရောက်ပြီးတော့ချက်ချင်းကြီးလည်းပဲတိုးထွက်ကြမှာမဟုတ်ဘူးဟုတ်တယ်မဟုတ်လားအဲ့တော့ကိုကအခုရရအခု ရတဲ့ဓမ္မပီတိဓမ္မရတ္တလေးတရားလေးကိုဒီအစဉ်လေးကိုရအောင်ကြိုးစားရမယ်။ဒါဟာတရားရဲ့အတားအဆီးပါဆိုပေမဲ့လို့လည်းပဲဒီညာစင်တန်းရောက်လာပြီဆိုရင်အဲ့ဒီပုဂ္ဂိုလ်တရားရည်တာမလာခဲ့နဲ့လို့တားလို့ရအောင်မလား။တရားရတာ तू ကိုယ်တိုင်တွေ့သလားမတွေ့ဘူးလား။ကိုယ်တိုင်ခံစားရသလားမခံစားရဘူးလား။ကိုယ်တိုင်ခံစားနေရတဲ့အတွက်ကိုဘယ်တော့မှဒီပုဂ္ဂိုလ်မလာခဲ့နဲ့တားမရတော့။အဲ့ဒီလောက်တရားကိုမြဲသွားပြီးဆက်အားထုတ်သွားရင်သူအထက်ထက်မဉဏ်နေထီအောင်မရနိုင်ဘူးလား။ ဒါကြောင့်မို့အဲ့ဒီမှာအခုဒီမှာနိကန်တိဆိုတာဒီဥရိယဘယဆိုတဲ့အဖြစ်ပြက်ကိုရတဲ့ဉာဏ်အဲ့ဒီဉာဏ်ရပြီဆိုရင်ရှေ့ကိုတရားမတွတ်တဲ့တော့ဒါကြောင့်မို့အဲ့ဒီဉာဏ်လေးကိုအဲ့ဒီနိကန်တိကိုလည်းပဲစိုးစောက ပင့်ကူအိမ်အရွက်တွေကို လိန်ပြီးတော့မကြီးထွားအောင်လိန်ပြီးချုပ်ထားတဲ့ဆုပ်ထားတဲ့အဲ့ဒီပင့်ကူအိမ်ကိုဖယ်တယ်လို့ဒီနိဂန္တိဆိုတဲ့တရားပေါ်မှာတာယာမှုနှစ်သက်မှုဆိုတဲ့နိဂန္တိတရားကိုလည်းလက်ခံရမှလားပယ်ရမှလား ကဲအဲ့ဒီလိုဆိုရင်မိမိရဲ့တမာဒိဋ္ဌိဆိုတဲ့အသိမြင်ဉာဏ်ပျက်စီးသလားမပျက်စီးတော့ဘူးလားမပျက်စီးတော့ဘူးအဲ့ဒီမပျက်စီးတော့ဘူးဆိုရင်ထုတ်တဲ့အထက်အထက်မဉဏ်နေအပယ်ဆင်းရဲလွတ်နိုင်တဲ့ဉာဏ်နေရောမရဘူးလားလုံးဝဆင်းရဲငြိမ်းတဲ့ဉာဏ်နေထအောင်မရနိုင်ဘူးလားကဲဒီတော့ဘုန်းကြီးတို့ယောဂီများမိမိတို့ကြိုးစားအားထုတ်လို့တမာတိလေးရရလို့ယုတ်တရောနံတဘောအဖြစ်ပြက်တဘောကိုသိမြင်တဲ့တမာတိဋ္ဌိဉာဏ်လေးရပြီ ဒီဉာဏ်လေးမပြည့်စည်အောင်အကြောင်းဘယ်နှမျိုးနဲ့မိမိတို့စောင့်ရှောက်မလဲငါးမျိုးနဲ့စောင့်ရှောက်မယ်နံပါတ်1ကဘာနဲ့စောင့်ရှောက်နံပါတ်2ကတုဒ္ဒနဲ့စောင့်ရှောက်ရနံပါတ်3ကဆွေးနွေးခြင်းဖြင့်စောင့်ရှောက်ရနံပါတ်4ကသမထဖြင့်စောင့်ရှောက်ရမယ်သမထပွားရနိဗ္ဗာန်တရားတွေမဝင်အောင်စူးစိုက်ရှုရနံပါတ်5ကဝိပဿနာဖြင့်စောင့်ရှောက်ရမယ် အဲ့လိုစောင့်ရှောက်ရင်မိမိရထားတဲ့တမာဒိဋ္ဌိအတိမြင်ဉာဏ်လေးမပြည့်စည်တော့ဘဲနဲ့ထုတ်တဲ့ထုတ်တဲ့အဆင့်တွေမြင့်ပြီးတော့အထက်ထက်ဉာဏ်လေးမရနိုင်ဘူးလားကဲဒါလေးကိုဥပမာလေးကတရေချူမျိုးစိလေးစိုက်ပျိုးတဲ့အခါမှာပထမနံပါတ်1မပြည့်စည်အောင်အပြည့်စည်မဝင်အောင်ကာရမယ်နံပါတ်2ကအခါအားလျော်စွာရေလောင်းပေးရမယ်နံပါတ်3ကပေါင်းရှင်းပေးရမယ်ပုံမြင့်တင်ပေးရမယ် နံပါတ်၄ကပိုးကောင်တွေကိုအရွက်တွေကိုစားပြတ်တဲ့ပိုးကောင်တွေဖြစ်စီးတဲ့ပိုးတွေကိုဖယ်ရှားရမယ်နံပါတ်၅ကပင်းကိုအိမ်တွေကိုဖယ်ရှင်းရမယ်အဲ့ဒါကြမှာမိမိစိုက်ပျိုးထားတဲ့ဒီတရေပင်လေးဟာကြီးထွားတန်ဆွမ်းမယ်ဟုတ်တယ်မို့လားဓမ္မသူ့ရဲ့တီးပွင့်လာတဲ့အတီးပွင့်တွေကိုသုံးဆွဲလို့ရမယ်အခုလည်းပဲတရားအားထုတ်ကြတဲ့ပုဂ္ဂိုလ်တွေအခုကြိုးကြိုးစားစားနဲ့တရက်တာနှစ်ရက်တာအတွင်းမှာကြိုးစားလို့စိတ်တည်ငြိမ်မှုလေးတမာတိလေးတွေဖြစ်တဲ့ပုဂ္ဂိုလ်ဖြစ်တယ် အဲ့လိုဖြစ်လာတဲ့တမာတိလေးနဲ့ရလာတဲ့တမာဒိဋ္ဌိအတိမြင်ဉာဏ်လေးကိုမပြည့်စည်အောင်ယခုဟောခဲ့တဲ့နာခဲ့တဲ့ဒီတရား၅မျိုးနဲ့မိမိတို့စောင့်ရှောက်နိုင်ကြပြီလျင်ဆက်လက်ကြင်ကြံပွားများအားထုတ်ခြင်းအပြင်မိမိတို့အလိုရှိအပ်သောဆင်းရဲငြိမ်းရာနိဗ္ဗာန်ကိုမဉဏ်ဖူဉဏ်ဖြင့်လျင်မြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေကုန်သတည်းကဲ ဆုတောင်းမြဝေအောင်ဤသို့ပြုရာမြတ်ဘုံညာကြောင့်ချမ်းမြအေးကြည်ပေမဲ့မြည်သည်ရွှေပြည်ထုတ်ချောင်းလမ်းမကောက်ဖဲရောက်ရပါလို့ ထိုထိုဘဝကျင်လေရလေဒုက္ခပိဒံယမံအပေါင်းမကောင်းဟုသမျှမတွေ့ရပေ မကောင်းဟုသမျှမကြားရပေ တဗ္ဗအိဆာမင်္ဂလာကိုရွေကတာတိုင်းရစေတော်ယနေ့ယခုပြူပြူသည်မြမြတ်ဘာကကိုမိဘဆရာ မြို့တဟာနှင့်ကိုမှစောင့်ကြံကိုဆောင်နဂံအရင်စ၍ရှိသည်မြလုံးစုံဘုံ31ဖြည့်ဖြည့်သည်မြဝေနေရတို့ ရကြပါစေဘေငါဝေသည်မြာထွေတာတုခေါ်စေတော်အမြအမြအမြယူတော်မူကြပါကုန်လောသာဓု သာဓုသာဓုမြမြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓုမြမြအမြယူတော်မူကြပါကုန်လောသာဓု သာဓုသာဓုအယဆေမျက်နှာမေတ္တာပွားကြရအောင်အယဆေမျက်နှာနေအလုံးတတဝါတွေပြေရန်ကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေစိတ် ကိုဆင်းရဲကင်းကြပါစေကိုစိတ်နှပြချမ်းသာစွာနှင့်မိမိခန္ဓာဝန်ကိုရွေ့ဆောင်နိုင်ကြပါစေအယံဆယ်မျက်နှာနေ အာလုံးတတဝါတွေဖေးရန်ကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေကိုယ်စိတ်နှပြချမ်းသာစွာနှင့် မိမိခန္ဓာဝန်ကိုရွဲ့ဆောင်နိုင်ကြပါစေအယံဆယ်မျက်နှာနေအလုံးတတဝါတွေဘေးရန်ကင်းကြပါစေဘေးရန်ကင်းကြပါစေ စိတ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေကိုယ်စိတ်နှပြချမ်းသာစွာနှင့်မိမိခန္ဓာဝန်ကို ရွေးဆောင်နိုင်ကြပါစေ Da-do, da-do, ah.